ဆရာသမားတို့ဟာရှိခိုးပူဇော်ဖူးမြုံမှန်လျှော့ကြောကြရသောပူဇော်မတတ်ကိစ္စပနာမကုသကံစေရနာသောတိတောက်ထင်းရရသောတိလကုသကံစေရနာမဟာသတိပဋ္ဌာန်ဝိပဿနာတရားတို့ကိုရှုမှတ်ပွားများအထောက်ကြရသောဘာဝနာကုသကံစေရနာ ဤစေရနာဖြာဖြာတို့ကြောင့်ဘေးရန်ခတ်သိမ်းကြောင်းကြခတ်သိမ်းဆိုရင်ခတ်သိမ်းကင်းလို့ငြိမ်းကြဝေးကွာချ၍အသက်ရှိခြင်းအနာပြင်းခြင်းကျမ်းမာခြင်းချမ်းသာများခြင်းအစရှိသောလူကြီးရတောင်းတအပ်သော လောကီလောကုတ္တရာအကောင်းမျိုးချမ်းသာ မင်္ဂလာပေါင်းတို့နှင့်ခက်ခတ်သိမ်းပြည့်စုံကြ၍ဆင်းရဲခတ်သိမ်းတို့၏ငြိမ်းရာဖြစ်သောနိဗ္ဗာန်ကိုမြင်ရပူဉ္ဉံဖြင့် လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေဆရာဘုရားပြန်ဆက်ပြုတော်ပါလိမ့်ရှင်ဗျာဟံဗန္တိတိတရဏီနာသဟအထင်ကသမ္ပနာကတံဥပောတထသီလံမယာသာမိနုက္ခံကတဝံ နိလန္ဒေထမေပန္တိဒုတိယံပိတတိယံပိအဟံပန္တိဣတရဏိနတဟအထင်ကသမ္ပနကတံဘောဓထသီလံမယာသာမိအလုကံကတဝါ ဝိလန္တိထမေဘန္တိယမဟာဝဒာမိတံဝတိထနမောတတဗကဝတောသရဟတောသမ္မာသမ္ဗုဒ္ဓတ္တနမော န္တရဏံကိသာမိဓမ္မန္တရဏံကိသာမိသံဃန္တရဏံကိသာမိသုတန္တရဏံကိသာမိဓမ္မန္တရဏံကိသာမိသံဃန္တရဏံကိသာမိဒုတိယံပိဗုဒ္ဓန္တရဏံကိသာမိဒုတိယံပိဓမ္မန္တရဏံကိသာမိဒုတိယံပိသံဃန္တရဏံကိသာမိဒုတိယံပိဗုဒ္ဓန္တရဏံကိသာမိဒုတိယံပိဓမ္မန္တရဏံကိ တတိယံပိဗုဒ္ဓံတရဏံဂစ္ဆာမိတတိယံပိဓမ္မံတရဏံဂစ္ဆာမိတတိယံပိသံဃံတရဏံဂစ္ဆာမိတတိယံပိဗုဒ္ဓံတရဏံဂစ္ဆာမိတတိယံပိဓမ္မံတရဏံဂစ္ဆာမိတတိယံပိသံဃံတရဏံဂစ္ဆာမိတရဏဂမနံပရိဘုံနံ ပါဏာတိပါဒံဝေရမဏိဘိက္ခံဗရံသမာရိယာမိအဒိနာဒါနာဝေရမဏိဘိက္ခံဗရံသမာရိယာမိအဗျမစရိယာဝေရမဏိဘိက္ခံဗရံသမာရိယာမိမုတ္တဝါ နိတေကဗရံသမာရိယာမိသုရာမိရယမေဇပမာဒဌာနာဝေရမဏိတေကဗရံသမာရိယာမိသုရာမိရယမေဇပမာဒဌာနာဝေရမဏိတေကဗရံသမာရိယာမိ ဝိကာလဘောဇနာဝေရမဏိဒိဋ္ဌာပရံသမာရိယာမိဝိကာလဘောဇနာဝေရမဏိဒိဋ္ဌာပရံသမာရိယာမိနိစ္စနိစ္စဟိတဟိတဝါရိတဝါရိတဝိတုကဝိတုကဒသနာဒသနာမာလာကန္ဒမာလာကန္ဒဝိလေပနာဝိလေပနာဓာရဏဓာရဏမန္တနာမန္တနာဝိဘုဒနာဌာနာဝေရမဏိဒိဋ္ဌာ နာပရံသမာရိယာမိဥစ္စာတေယနာမဟာတေယနာဝေရမဏိတိတ်္ခာပရံသမာရိယာမိဥစ္စာတေယနာမဟာတေယနာဝေရမဏိတိတ်္ခာပရံသမာရိယာမိဣရမိတိလံမေဃဖလံမေဃဖလံ ညာနတ္တညာနတ္တပစ္စယောဟောတုဣတရဏီနသဟချင်းကသမဏဂတံဘောဓထသီလံဓမ္မတာရုကံကတဝါအပမဒိနသံပါတိထံဒီနေ့သာသနာတော်သက္ကရာ2556ခုနှစ် ကောဇာတိကရေ1385ခုနှစ်နေုံလာဇန်12ရက်ဇွန်လ20ရက်ဇာတာပတိနေ့ယနေ့အမေရိကန်နိုင်ငံမေရီလန်းပြည်နယ်ဆီလဘာစပရင်မြို့မင်္ဂလာရာမအကြောင်းတိုက်ကြီးဆယ်ရက်အချိန်ကြီးတရားစခန်းဝင်၌ ဘုန်းကြီးဓမ္မဒါနတရားလူပေးလူမှာကတော့ပဋိဌာနာသုတ္တံဒေသနာတော်မှာလာတဲ့ဣရိယာပဋ္ဌပပတရားတော်ရသော်ဘုရားရှင်ကိုရောမြတ်ကြီးဟာဒီပဋိဌာနာသုတ္တံဒေသနာတော်ကြီးမှာ20နဲ့တပိုင်း20နဲ့တကန္တပိုင်ချပြီးတော့ဟောကြားပြပါ အဲ့ဒီထဲမှာဣရိယပဋ္ဌာပိုင်းဆိုတာလည်းပါပါတယ်ဒီတိစ္ဆာမနသုတ်တန်ဒေသနာတော်မှာပါလာတဲ့အဲ့ဒီဣရိယပဋ္ဌာပိုင်းကိုဣရိယပဋ္ဌာပိုင်းရှုမှတ်ပုံကိုဘုန်းကြီးယောဂီများအတွက်ရေးကြီးလို့တရားစခန်းပတ်တိုင်းတရားစခန်းပတ်တိုင်းဒီမှာရောက်ရှိနေကြတဲ့တရားစခန်းပတ်ကျင့်ပါတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်း ဒီဣရိယာပဌာပိုင်းကိုအထူးပြုပြီးတော့ဟောကြားပြုနေရှိပါတယ်ဆရှိယနေ့ကယောဂီများကိုဣရိယာပဌာပိုင်းမှာပါတဲ့ကိစ္စတော်ဝါကိစ္စမိတိပါဒနာတိတွားရဲ့အမူအရာကိုရှုမှတ်ပုံမှာဘုန်းကြီးဟောကြားပေးခဲ့တယ်19ရက်နေ့က ထိတော်မှာထိတော်မီဒီပသနာတိရတဲ့အမူအရာရှုမှတ်ပုံကိုဘုန်းကြီးဟောကြားပေးခဲ့ဒီတော့ရတဲ့အမူအရာကိုရှုတဲ့အခါမှာဒီကိစ္စတော်မှာကိစ္စမီဒီပသနာတိဆိုတဲ့သွားတဲ့အမူအရာဈဉ္ညာလျှောက်တဲ့အမူအရာကိုဘုန်းကြီးအပြည့်စုံဟောကြားပေးထားတော့ ရတဲ့အမူအရာရှုမှတ်တဲ့အခါမှာသူပြုပြီးတော့ဒါကိုကျေချဲ့ပြီးဟောကြားမနေတော့ပဲနဲ့ရှုမှတ်ပုံလေးလောက်ပြင်းကျင်းချုပ်ကိုကိုကြီးဟောကြားပြီးခဲ့ပါတယ်ရတဲ့ကံမှာခင်းဉဏ်အဆုံးလို့ရက်ပြီးတော့ရှုမှတ်တဲ့အခါရှိတယ်တခဏတန်ပေါ့တာတကယ်လို့ဤဒီခင်းရက်တဲ့ဣရိယာပုဂ္ဂိုလ်ပဲအထူးပြုပြီးတော့အထုလို့ရဆိုရင်တော့ မိမိရဲ့ထိုင်ဣရိယာပုနဲ့ရှုမှတ်တဲ့အချိန်လေးကနေပြီးတော့ယူပြီးတော့မိမိနဲ့တင့်လျော်မဲ့နေရာလေးကိုရရတယ်။လူသွားလူလာရှင်းတဲ့နေရာကိုမိမိအနောက်ရှိကင်းတဲ့နေရာတကယ်လို့ယောဂီသွားလာရှုပ်တဲ့နေရာဆိုရင်လည်းမိမိကိုမိမိနိုင်ကဖြတ်သွားမယ်၊လေဟတ်သွားမယ်၊မိမိနဲ့ထိသွားမယ်၊တိုက်သွားမယ်ဆိုရင်ကိုယ်အာရုံပြည့်။အဲတော့မိမိနဲ့တင့်လျော်ပြီးတော့ အနောက်ရှက်ကင်းတဲ့နေရာလေးမှာနေရာလေးယူပြီးတော့ရက်တဲ့ဣရိယာပုဂ္ဂလေးနဲ့မိမိတကိုယ်လုံးပေါ်မှာအာယုဆိုင်ပြီးတော့ရက်တယ်ရက်တယ်ဆိုတာအဲဒီလိုရက်တယ်လို့ဆိုရတဲ့ကံကံမှာဆံများကခြေများတိုင်အောင်တကိုယ်လုံးအာယုဆိုင်တာတခါတည်းမှာအာယုဆိုင်လို့နေရာလေးဖြစ်နေတတ်ပါတယ်အဲဒီကံမှာကိုယ်စီကိုယ်ကိုယ် ကိုယ့်ရဲ့ခန္ဓာကိုယ်ကောင်းပုံမှန်နေပြီးတော့ခန္ဓာကိုယ်တစ်ခုလုံးကိုစောင်းနဲ့ခြုံလိုက်တယ်လို့ပေါ့စိတ်နဲ့လွှမ်းခြုံကြည့်လိုက်အဲ့လိုစိတ်နဲ့လွှမ်းခြုံပြီးတော့ဒီကိုယ်လုံးကိုအာယုဆိုင်ပြီးတော့မှရက်တယ်ရက်တယ်ရက်နေတဲ့အမူအရာလေးပေါ့အဲ့ဒီမှာရက်နေတဲ့အမူအရာလေးဆိုတာကဘုန်းကြီးတို့ကမှဒေသနာတော်မှာတော့ဖြင့်သက္ကနတကာယတဝတိတော်ပဋ္ဌာယဥပိတပါဝ အောက်အစွန်းမှစပြီးတော့အထက်ကိုထောင်နေတဲ့သဘောထောင်နေတဲ့ခြင်းရာရက်တယ်မိမိခန္ဓာကိုယ်ဟာအောက်ပိုင်းကနေစပြီးတော့အာရုံပြုကြည့်လိုက်မယ်ဆိုရင်လည်းပေါ်ပိုင်းကိုတောင်းတော့ထောင်းတော့အဲ့ဒီသဘောလေးကိုဌာဏတိဝစတိရက်တယ်လို့ခေါ်တယ်အဲ့တော့အဲ့ဒီရက်နေတဲ့အမူအရာလေးကိုအာရုံစိုက်ပြီးတော့ကိုယ်ကရက်တယ်ရက်တယ်လို့ရှုတယ် အဲဒီလိုဤတံရတဲ့အေးရာကုန်းနဲ့ရှုတဲ့အခါကျတော့အချိန်ကြာကြာပြီးရှုတာဖြစ်တဲ့အတွက်ရတဲ့လူတစ်ကိုယ်လုံးကိုအာယုံဆိုင်ပြီးရှုနေကြမှာပဲရှင်းနေတဲ့သဘောလေးတွေ့ရင်တွေ့လိမ့်မယ်လုံနေတဲ့သဘောတွေ့ရင်တွေ့လိမ့်မယ်ဓမ္မမဟုတ်ခန္ဓာကိုယ်တောင့်တင်းနေတဲ့သဘောတွေ့ရင်တွေ့လိမ့်မယ်ဒါကိုရတဲ့ရတဲ့လူရှုရတဲ့မှာသိနေတဲ့သဘော ရတယ်ဆိုတာဟာလည်းဝါယောဓာတ်ရဲ့ထောက်ကံတောင့်တင်းနေတဲ့သဘောမျိုးရင်းရိုင်းနေတာလှုပ်ရှားနေတာရွေ့ရှားနေတာတောင့်တင်းနေတာထောက်ကန်နေတာဒီသဘောကိုသင်ရှာအဲလိုရှုနေရင်လည်းပဲဝမ်းပိုက်ကဝင်နေထွက်တွေကပုံမှန်လေးရှိနေတဲ့အတွက်ကြောင့်ဝမ်းပိုက်လေးကဖောင်းပြီးကားလာမယ်ဝမ်းပိုက်ကြီးရောပြီးတော့ပင်ကျသွားတယ်ဒါလေးသင်ရှာအရင်ရင် အဲ့လိုသင်္ချာလာရင်လည်းမိမိရဲ့ခေါင်းမုတ်ပင်ကိုပင်တိုင်းအာယုံကိုပြန်ဆိုင်အောင်နေပင်နေရှုနေလို့ရပါအဲ့လိုယောဂီပုဂ္ဂိုလ်ကရှုလို့10မိနစ်15မိနစ်လောက်ကြာလာရင်ဘာသူပြုပြီးသိလာမလဲဆိုရင်အောက်ပိုင်းကခြေဝါးကနေပြီးတော့အပတ်အပေါ်ပိုင်းမှာဒုစရလောက်ထိအောင်တောင့်တင်းပြီးတော့တောင့်ခိုင်းရတဲ့သဘောတွေ့တော့တွေ့လိမ့်မယ် အပိုင်းခန္ဓာကိုယ်ကတောက်တင်းနေပြီးတော့အပေါ်ပိုင်းခန်းအပေါ်ပိုင်းကြတော့ဘာဖြစ်နေလဲဆိုရင်ပြီးလှုပ်နေတာတွေ့တယ်။ဒါရက်ပြီးရှုနေတဲ့အခါမှာဘောနာပင်နာလေးရှုရင်းပဲဖြစ်စီရက်တွေရက်တွေရှုရင်းပဲဖြစ်စီအဲ့ဒီမှာတွေ့ရတယ်။တဘာဝလေးဖြစ်နေတာလေးကိုတဘာဝအတိုင်းကိုသိနေနေမယ်။အဲ့လို10မိနစ်15မိနစ်ကျော်လာတဲ့အခါကျတော့ဘာဖြစ်လာမလဲဆိုခြေပေါ်ကစပြီးပူတာကိုယ်ရဲ့ဝေဒနာလေးပေါ်လာ။ အဲ့ဒီမှာထိုင်ရှုမှတ်တယ်လို့ပဲယောဂီပုဂ္ဂိုလ်ကအဲ့ဒီပူတဲ့ခံစားမှုလေးပေါ်မှာသွားပြီးပူတယ်ပူတယ်ရှုနေလို့ရပါဒါပေမဲ့ဒီပူမှုလေးကပြောက်သွားမှာမဟုတ်ဘူးအဲ့ဒီပူမှုလေးကခြေပွားကနေပြီးတော့ခြေချင်းဝက်ခြေချင်းဝက်ကနေခြေသလုံးခြေသလုံးကနေဒူးဖြစ်လို့ဆင်းဆင်းတက်လာနိုင်တယ်ပူလာတယ်အဲ့ဒီဝေဒနာလေးတွေမပေါ်သေးခင်မှာခံစားမှုတွေတစ်ခုက ဒီရက်တည်းရက်တည်းလို့ရှုမှတ်နေတယ်မှာဖြစ်စီဖောင်းနေပင်တယ်လို့ရှုမှတ်နေတယ်မှာဖြစ်စီဒီပူမှုဝေဒနာလေးမပေါ်ခင်မှာယောဂီရစိတ်အာယုံလေးကအခုဒီရက်နေတဲ့အမူအရာအာယုံပေါ်မှာစိတ်ကြီးတည်နေတဲ့ခါကြတော့ဆိုတော့ရင်းနေတဲ့သဘောရင်းနေတဲ့သဘောလုံနေတဲ့သဘောတော့တင်းနေတဲ့သဘောတွေ့အဲဒီမှာဘောင်းလာပင်နာလေးရှုရင်လည်းဘောင်းသဘောပင်သဘောတွေ့တယ်အဲလိုရှုနေရင်တခါတည်းမှာအာယုံကဒီရက်မှာဝင်စားနေတဲ့အချိန် ခန္ဓာကိုယ်ရေးရာတခါလဲအပေါ်ကိုရှည်ပြီးတက်သွားသလိုစိတ်ထဲမှာထင်ရတတ်တကယ်ရှည်သွားတာတော့မဟုတ်ဘူးနော်စိတ်ထဲမှာကိုယ်အာယုံထဲမှာဒီစိတ်လေးတည်ငြိမ်နေတဲ့အချိန်လေးမှာဖြစ်သွားခန္ဓာကိုယ်ရေးကအပေါ်ကိုတခါလဲချမ်းမြေ့ကြီးတော့တခါလဲကိုယ်ခန္ဓာကိုယ်ရေးကရှည်ပြီးတက်သွားသလိုအဲ့လိုလေးဖြစ်သွားသလိုတခါတည်းအကြီးမှာရက်တယ်လို့ရှုနေရင်သို့မဟုတ်ဖောင်းတဲ့ပင်နဲ့ရက်ပြီးရှုနေရင်လည်း အဲ့ဒီခန္ဓာကိုယ်ကြီးကရှည်ရမဟုတ်ဘဲနဲ့တခါလေအောက်ကိုတဖြည်းဖြည်းတဖြည်းဖြည်းပူပူပူပူပူပူပူပူသွားပြီးတော့ခန္ဓာကိုယ်ကြီးဟာအောက်ကိုတဖြည်းဖြည်းတိုးတိုးတိုးတိုးဝင်သွားပြီးတေးသေးလေးခန္ဓာကိုယ်စမောလေးဖြစ်သွားတယ်တေးသေးလေးလို့ထင်ရတယ်ကိုယ်စိတ်ကထင်ရတယ်တကယ်တမ်းဖြစ်သွားတာတော့မဟုတ်ဘူးဒါစိတ်ငြိမ်နေတဲ့အခါမှာအာယုဆိုတာသူ့အတူပေါ်လာအဲ့ဒီလိုရှည်သွားတဲ့သဘောနဲ့ထင်ရှားတယ်လို့ပူပြီးတော့တိုးသွားတဲ့သဘောနဲ့ထင်ရှားတယ် ဒါပေမဲ့ယောဂီကတော့ဒါသိုံသိုံလေးပဲသူလက်မှတ်နေဖို့မလိုဘူးကိုကဖောင်းလာပညာပဲဖြစ်စီရက်တည်ရက်တည်လို့ပဲဖြစ်စီရှုနေတာအဲ့လိုရှုလို့15မိနစ်ခန့်လောက်ကြာလာတဲ့အခါကျတော့မှသောသောကပြောရင်အောက်ကပူမှုဝေဒနာလေးတွေပေါ်လာခြေဝါးနေစပြီးတော့ခြေချင်းဝဲအဲ့ဒီကနေခြေတော်အဲ့ဒီကနေတက်လာတဲ့ပူရဲပူရဲပူရဲရှုပူရဲရှုလေးဒိုးလေးပူရဲရှုလေးဒိုးလေးပူရဲရှုလေး ပုံဝင်တို့တို့တို့တို့ပြီးတော့တက်လာတာနောက်ဆုံးတစ်ခါလဲပေါင်ပေါင်ရင်းကနေပြီးတော့ခါခါနေပြီးတော့ရင်ကျက်အဲ့ဒီကနေဒီကိုလုံးကိုတစ်ခါလဲမင်းနဲ့ထားသလိုချက်ချက်တောက်ပူနေတယ်အဲ့ဒီချိန်မှာယောဂီပုဂ္ဂိုလ်ကတစ်ခါလဲဒီတရားဆက်ပြီးမရှုနိုင်တော့ဘူးတရားဖြုတ်ချင်တာအဲ့ဒီချိန်မှာဘုန်းကြီးကတောကုဆရာတော်ကြီးရတော့သူကနောက်ကနေအားပေးလို့ရှိတယ် ဒီလိုအားပေးလေဆိုတော့ခက်ခဲဆိုတာအတားဆီးဆိုတာကြုံတတ်တယ်ဒါပေမဲ့ကိုရောက်လို့တဲ့ခကြီးရောက်လို့တဲ့ပန်းနိုင်ကိုရောက်ချင်ရင်ဘယ်အတားဆီးဖြစ်ဖြစ်ဘယ်လိုခက်ခဲဖြစ်ဖြစ်ကြော်လွှားပါရမယ်ချောင်းတွင်းရင်လည်းဖြတ်ကူရမယ်တောင်တွင်းရင်လည်းကြော်ဖြတ်ရမယ်ဘယ်ခက်ခဲဘယ်တားဆီးမှနောက်ဆုတ်ပြီးတွန့်ဆုတ်မနေနဲ့ဒီဟာကြော်တော့အောင်ကြိုးစားရမယ်ဆိုပြီးတော့အဲ့လိုအပ်ပေးတယ် အဲ့လိုအားပေးတဲ့ခံမှာယောဂီကလည်းပဲကြိုးစားပြီးတော့ဒီခန္ဓာကိုပူလောင်နေတာကိုပဲခါဆက်ပြီးတော့မှသိခံပြီးတော့မှဒါပေမဲ့လို့ဘုန်းကြီးတို့ကိုရှိမှတ်တဲ့ယောဂီတွေပေါ့ကိုကိုနဲ့ဘုန်းကြီးကိုလိုက်လာတော့ပြင်တဏှာရတော့ပဲဘုန်းကြီးချူဘူးပါဆက်ဘူးပါအခြားခြားဒီတော့ကိုရိတ်တာမှာတော့ပြီးတော့အထုတ်ခဲ့တဲ့ပုံကိုယ်တွေမြင်ကြည့်တဲ့အခါသူတို့၃နာရီ၄နာရီထိအောင်တော့ ရနိုင်ခဲ့ပါလေသို့တော့အဲ့ဒီပုံမှုဝေဒနာတွေဒီလိုနေလေလွန်မြောက်ကြတာဆိုတော့ချို့လည်းပဲလွန်မြောက်သွားတာတွေ့ရပါတယ်ချို့ကြတော့လည်းမလွန်မြောက်ပါဘူးလေဒီတိုင်းနဲ့ပဲသိမခံနိုင်တော့လို့ပဲတရားထုတ်လိုက်ပါလေချို့ပြောတာအဲ့တော့ဘာပဲဖြစ်ဖြစ်မြတ်စွာဘုရားကတပ်ပြီးသင်္ခါရအနိစ္စ ပေါ်လာတဲ့မြတ်ယုံနဲ့သင်္ခါရတရားကြီးမြဲတယ်ဟောသလားမမြဲဘူးဟောသလားမမြဲဟောတာပါဗျာဝေဒနာရောမြဲတယ်မမြဲပါဗျာဆင်းရဲဒုက္ခဝေဒနာမမြဲလို့ချမ်းသာတဲ့ဒုက္ခဝေဒနာရောမြဲသလားမမြဲပါဗျာတခုမှမမြဲပါအဲ့ဒီပုံမှုဝေဒနာလည်းပဲမမြဲပါအဲ့ဒီဒီပုံမှုဝေဒနာလေးကိုရှုနေတဲ့ယောဂီပုဂ္ဂိုလ်ကတကယ်ကိုအဖြစ်ပြဉာဏ်သာပေါ်နေမယ်ဆိုရင် အဲ့ဒီပုံမူလေးရာဒီတစ်ခုတည်းမဟုတ်ဘဲနဲ့ဒီခါနဲ့အောင်းပြောက်သွားလိုက်တစ်ချေလိုက်အောင်းပြောက်သွားလိုက်တစ်ချေလိုက်အောင်းပြောက်သွားလိုက်တစ်ချေလိုက်နဲ့ပုံမူလေးရဲ့အဆင့်စဉ်ဖြစ်ဖြစ်သဘောမတွေ့နိုင်ဘူးလားတွေ့နိုင်ပါရဲ့သိချာရှိကြည့်ပါယောဂီတို့သိချာအာရုံစိုက်ကြည့်ပါတကယ်အာရုံစိုက်ပြီးရှုနေရင်အဲ့ဒီပုံမူလေးဟာအသက်ဟောင်းပြောင်းနေတာတွေ့ပါလိမ့်မယ်ဟောင်းပြတ်သွားလိုက်အသက်ဖြစ်ပေါ်လာလိုက်မှန်လိုက်ကြောက်သွားလိုက်ပေါ်လာလိုက်မှန်လိုက်ကြောက်သွားလိုက် ဘူးသီးလုံးတို့ခရမ်းသီးလုံးတို့လေးကိုတခါလေဓာတ်ဖြတ်ချက်နဲ့လှိလာတဲ့အခါလှိချလိုက်တဲ့အခါမှာတစ်ချက်လှိလိုက်ကွင်းလိုက်ပြတ်သွားလိုက်တစ်ချက်လှိလိုက်ကွင်းလိုက်ပြတ်သွားတယ်လို့ဒီဝေဒနာကိုလည်းယောဂီပုဂ္ဂိုလ်ကဒီပူမှုဝေဒနာလေးကိုတစ်ချက်ရှူလိုက်ပြတ်သွားလိုက်နောက်တစ်ချက်ရှူလိုက်ပြတ်သွားလိုက်နောက်တစ်ချက်ရှူလိုက်ပြတ်သွားလိုက်ဟောင်းပြတ်သွားလိုက်အစ်ဖြစ်လိုက်ဟောင်းပြတ်လိုက်အစ်ဖြစ်လိုက်ဟောင်းပြတ်လိုက်အစ်ဖြစ်လိုက်နဲ့မြဲတာတွေ့မလားမမြဲတာတွေ့မလားမမြဲတာတွေ့မှာပါခုဘုန်းကြီးတို့ကထိုင်ပြီးရှူတဲ့အခါဖြစ်ပေါ်လာတဲ့ဝေဒနာပူမှုဝေဒနာလေးရှူတဲ့အခါမှာဒီတိုင်းပဲတွေ့တယ် အဲ့ဒီတိုင်းတွေ့တယ်လို့ပဲဒီရက်ပြီးရှုရဲ့ခံပါလေပဲဒီဝေဒနာရဲ့အဖြစ်ဖြစ်တွေကိုမထင်နိုင်ဘူးလားထင်နိုင်ပါလေဉာဏ်နဲ့မှတစ်ခါလည်းထင်မြင်နိုင်အဲ့ဒီဖြစ်ဖြစ်မြင်ပြီဆိုရင်ကတော့ဖြစ်မှုပြမှုတွေမပြတ်နေစေလို့ဆင်းရဲတဲ့ဒုက္ခကိုယ်လိုတိုင်းမဖြစ်လို့အစိုးမရတဲ့အနတ္တသဘောကြီးဉာဏ်မှထင်လို့ဒီဉာဏ်လေးအစစ်အစစ်ရင့်ကျက်ပြည့်စုံသွားရင်မနေ့ကပြောခဲ့တဲ့တိတ်တမထီခဲ့လို့ကိလေသာအသောကုန်ခံပြီးယန္နာထီအောင်ရောမဖြစ်နိုင်ဘူးလား ဖြစ်နိုင်ပါလိမ့်မယ်ဖြစ်နိုင်ပါလိမ့်မယ်ကျူးစားကြည့်ပါဘယ်ဟာမဆိုဘုန်းကြီးတို့ယောဂီများမကျူးစားမဲနဲ့တော့ရနိုင်တာမရှိပါကျူးစားတဲ့ချိန်ကာလမှာကျူးစားတဲ့ကာလမှာလည်းအခက်ခဲတားဆီးဆိုတာရှိသမျှပါအဲ့ဒီဓာတိခက်ခဲဟူသည်များတွေကိုဘုန်းကြီးတို့ကျော်လွှမ်းနိုင်အောင်တိခန့်စိမ့်နဲ့ဖြစ်ဖြစ်ကြိုးစားပါအားလုံးတိခန့်မှုနဲ့လုံရောက်ပါစေရမယ် အဲ့လိုလုံရောက်သွားအောင်ကြိုးစားသွားရင်ဘာမှဆိုအောင်မြင်မှုတွေရသွားဒါရက်တဲ့ဣရိယာပုလေးနဲ့ရှုမှတ်ရှုမှတ်ပုံနဲ့သူတိပုံလေးတွေပါနောက်ပြီးတော့နိတိန်နောဝါနိတိန်နောမိဒီပါသနာတိနိတိန်နောဝါထိုင်တော်လီဝါထိုင်လျင်လီဝါထိုင်တော့ထိုင်စေထိုင်ကြိုက်ထိုင်စဉ်မူလီနိတိန်နောမိဒီထိုင်သည်ဟူ၍ပသနာတိတိဝါတိအောင်ရှု ထိုင်တဲ့အခါမှာလည်းပဲထိုင်တဲ့အမူအရာလေးကိုရှုရတယ်ထိုင်နေထိုင်နေထိုင်နေရှုရအဲဒီလိုထိုင်နေလို့ရှုရတဲ့အခါကလည်းမှလည်းပဲကိုကြီးကိုရှုတဲ့အခါထိုင်နေလို့ရှုတဲ့အခါတချို့ကထိုင်နေထိုင်နေလို့လည်းရှုတာဘာကိုအာရုံပြုပြီးရှုမှမသိဘူးတကယ်လို့ထိုင်နေလို့ရှုတဲ့အခါမှာအာယုံပြုရမှာမိမိအာယုံဆက်ရမှာထိမှကာယတ္တ တမိန်တနာဥပရိမကာယတာဥပ္ပိတာပါဟောလို့ဒီလိုကျမ်းစာများမှာဖွင့်ပြထားတယ်။အောက်ပိုင်းခန္ဓာကိုယ်ဤခွေနေခြင်းအောက်ပိုင်းခန္ဓာကိုယ်ပါဖြစ်နေတာလေခွေနေတာပါဗျာခွေနေတယ်။ဒါကြောင့်အောက်ပိုင်းခန္ဓာကိုယ်ဤခွေနေခြင်းအထက်ပိုင်းခန္ဓာကိုယ်ဤထောင်နေခြင်းကိုနိတ္တဇာတိထိုင်ခြင်းဟူ၍ဥစ္စတိကိုဆိုရတယ် ထိုင်နေလို့ရှုရတဲ့ကာလမှာယောဂီပုဂ္ဂိုလ်အာယုံပြုရမှာကအောက်ပိုင်းခန္ဓာကိုခွေနေတာလေးကိုအာယုံမပြုရဘူးလားပြုရပါဘူးအောက်ပိုင်းခန္ဓာကိုယ်လေးကခွေပြီးတော့အပေါ်ပိုင်းခါးကနေပေါ်ပိုင်းကြတော့ဘယ်လိုနေလဲထောင်းနေထောင်းနေတယ်အဲ့ဒီသဘောလေးကိုယောဂီကထိုင်တယ်ဒီလိုရှုရမှာသွားပြီးတော့ထိုင်နေထိုင်နေထိုင်နေလို့ရှုနေလို့ရတာမဟုတ်ဘူးဟာအာယုဘယ်နေရာအာယုပြုမှန်းလည်းမသိဘဲနဲ့ထိုင်နေထိုင်နေလို့အဲ့လိုရှုတဲ့အခါမှာတကယ်ကိုထိုင်နေ အမှုအရာအဲ့ဒီအာယုံပေါ်မှာကိုအာယုံလေးစိုက်တာအာယုံလေးစိုက်ပြီးရှုနေတဲ့ခန္ဓာကကြတော့သူကသူခွေးနေတဲ့သဘောလေးနဲ့ထောင်းနေတဲ့သဘောလေးတောင့်နေတဲ့သဘောလေးဒါလေးနဲ့တွေ့နေလိမ့်မယ်အောက်ပိုင်းခန္ဓာကိုယ်ကခွေခွေလေးအထက်ပိုင်းခန္ဓာကိုယ်ကတောင့်တောင့်လေးဒါပဲတွေ့တယ်အဲ့ဒါလေးကိုကိုယ်ကထိုင်နေထိုင်နေရှုဒီတဲ့ပုံပြီးတော့ကိုယ်ကထင်ရှားတာလေးတခုကိုရှုကျင်နေဆိုရင်ကျမ်းနဲ့တင်ပါနဲ့ထိနေတဲ့နေရာလေးကိုကရှုလိုက် ထိုင်နေထိတယ်ထိုင်နေထိတယ်ဘယ်နှချက်ရှိပါလဲနှစ်ချက်ပါနှစ်ချက်အဲဒီမှာတခြားဘုန်းကြီးတို့ယောဂီများဝင်လေထွက်လေကိုပဲမထင်ရှားလို့မရှုရှင်နေဟုတ်ဟောင်းလာပင်နာမထင်ရှားလို့ပဲမရှုလို့မရဘူးဆိုရင်ထားဒါပေမဲ့ထိုင်နေတာတော့မထင်ရှားဘူးလားထင်ရှားပါလားရတဲ့မူရာရှုတယ်လို့သွားတဲ့မူရာရှုတယ်လို့ထိုင်တဲ့မူရာလေးကထိုင်နေထိုင်နေ ဒီတိုင်းနဲ့ရှုနေလို့လည်းရဝိပဿနာရှုတယ်ထိုင်လေထိရေထိရလေးပါချက်ရှုလို့လည်းရတယ်ဘာကြောင့်လဲထိနေတာကျမ်းနဲ့တင်ပါနဲ့ထိတဲ့နေရာလေးရရောမထင်ရှားဘူးလားထင်ရှားပါတယ်ထင်ရှားနေတဲ့အတွက်သူ့ဘာဖြစ်ရှုတော့လို့ရတယ်ထိုင်လေထိရေထိုင်လေထိရေအဲ့ဒီလိုရှုနေရင်နဲ့သူ့ဟာသူဝင်လေထွက်လေလေးပဲထင်ရှားလာတာအဲ့ဒီဝင်လေထွက်လေကြောင့်ဖောင်းမှုပင်မှုလေးတွေထင်ရှားလာတာအဲ့ဒီထင်ရှားလာတဲ့အာယုံလေးကိုရော လွတ်ထားရမှာလားရှုရမှာရှုရမှာပါဗျာငါကတော့ထိုင်တာထိတာပဲရှုမယ်ဖောင်းတာပင်တာမရှုဘူးထားလို့ရပါမလားမရပါဘူးငါထိုင်တာထိတာပဲရှုမယ်ငါဝင်လေထွက်လေမရှုဘူးလို့ထားလို့ရပါမလားမရပါဘူးဝင်လေထွက်လေရတော့မရှိဘူးလားရှိပါဗျာဖောင်းတာပင်တာရောမရှိဘူးလားရှိပါတယ်ရှိနေတယ်လေထင်းနေထင်ရှားတယ်ရှိနေရှိဝိပဿနာရှုရဆိုတာမရှိတာရှုရမှာလားရှိတာရှုရမှာရှိတာရှုရမှာမထင်ရှားတာရှုရမှာလားထင်ရှားတာရှုရမှာထင်ရှားတာရှုရမှာထင်ရှားတာလေးရှုရတာဝိပဿနာ ဝိပဿနာဆိုတာလုံးမရှိအောင်ရှုမရှိအောင်သူရှိနေတဲ့အရှိတဘာဝကိုရှိတဲ့သိအောင်လားရှုအောင်ဒါဝိပဿနာရှိတယ်မရှိတာကိုရှာလည်းမရှိဘူးမရှိတာကိုရှိအောင်လည်းလုပ်မရှိဘူးသူအရှိတိုင်းလေးကိုရှိနေတဲ့တိုင်းလေးကိုကိုဟာသိနေအောင်မဂရိတိုင်းသိနေအောင်ခရိကပြီးရှုကြည့်နေရအဲတော့ထိုင်တာဆိုတာလည်းရှိနေတယ်ထိရလည်းရှိနေတယ် သူ့ကိုရှုနေရင်းနဲ့ခုနကပြောတယ်ဝင်နေထွက်နေလေးကသင်ရှားသိနေတယ်ဆိုရင်ဝင်နေထွက်နေလေးပဲကြောင်းပြီးတော့မရှုရဘူးလားရှုရပါတယ်အဲ့ဒီဝင်နေထွက်နေကြောင်းဖောင်းမှုပင်မှုလေးရှိနေပြီးသင်ရှားလာပြီဆိုရင်အဲ့ဒီဖောင်းမှုပင်မှုလေးကိုတော့မရှုရဘူးလားရှုရပါတယ်အဲ့ဒီလိုရှုနေရင်းကတခြားပေါ်ရဲ့အာယုံလေးအတန်လေးကြီးကြားလာမယ်ဒေတာကဟုတ်တယ်မလားကြားရဲ့အတန်လေးကိုလည်းကြားတယ်ကြားတယ်ရှုလိုက် ဘာသာနဲ့ဖြစ်ဖြစ်စကားပြောတာနဲ့ဖြစ်ဖြစ်ငှက်ညီတာနဲ့ဖြစ်ဖြစ်ထုတာရိုက်တာနဲ့ဖြစ်ဖြစ်တက်ရှိတာနဲ့ဖြစ်ဖြစ်တက်မဲ့တာနဲ့ဖြစ်ဖြစ်တကယ်တမ်းသာရှုနိုင်နေပြီဆိုရင်အဲ့ဒီတရားကိုယ့်ကိုအနှောက်ယှက်ပေးသေးလားမပေးပါဘူးကိုယ့်ဘက်ကမရှုနိုင်ရင်တော့ဒီတရားကိုယ့်ကိုအနှောက်ယှက်မပြုဘူးလားပြုပါပါအဲ့ဒါသူ့အဖြစ်လေဆိုကိုယ့်အဖြစ်ပဲဘေးကအတံပေးနေတဲ့ပုဂ္ဂိုလ်အဖြစ်မဟုတ်ဘူးနော်ကိုယ့်အဖြစ် ဘာကြောင့်လဲကိုရှုနိုင်လို့လားမရှုနိုင်လို့လားမရှုနိုင်လို့မရှုနိုင်လို့ဒီတန်ခါကိုဒုက္ခပေးလို့ထင်နေတာတကယ်တမ်းလားရှုနိုင်ရင်အဲ့ဒီအတန်ဟာလည်းပဲပေါ်ပြီးတော့ဖြစ်သွားတာပြောင်းသွားပါဗျာမိမိရဲ့သိစိတ်ကလည်းသိပြီးမှဖြစ်သွားတာပြည့်သွားပါဘူးအာမတည်ရတာမဟုတ်မမြဲတဲ့သဘောပဲအဲရောအဲ့လိုဆိုရင်ရှုနိုင်နေတဲ့ပုဂ္ဂိုလ်ကအဲ့ဒီအတန်နဲ့ဆက်ပြီးတော့ဒုက္ခနဲ့ဖြစ်သေးလားမဖြစ်ပါဘူး လိုက်မသိလိုက်တာစကားတွေပြောလိုက်တာကျေလောင်ကျေလောင်နဲ့စကားတွေပြောလိုက်တာဘာမှကိုသူ့ပုံမှာပြည့်နေရမရှိဘူးအပြစ်တင်ရင်တင်ရင်သူ့တင်ရမှာလားကိုတင်ရမှာကိုတင်ရမှာဗျာသူ့ကြောင့်ကိုကအမှတ်ပြတာမဟုတ်ဘူးကိုကို၌ကိုကတမာရီမရသေးလို့ပြည့်နေတာဟုတ်တယ်မလားမှန်ပါဗျာမိမိကို၌ကိုကစိတ်တည်ငြိမ်မှုတမာရီမရသေးဘူးတမာရီရနေပြီဆိုရင်ဘာမှဘူးဒီအာယုံလေးကိုကအာယုံမပြုတ်ရင်လည်းကြားပါမလားမကြားပါဘူးကြားတယ် ဘုန်းကြီးလက်တွေ့ရေးတစ်ခုပြောပြမယ်ဘုန်းကြီးမှာသာသနာ့ရေးတာမှာတရားရေးတာဝင်တော့ဘုန်းကြီးတို့အားထုတ်နေတဲ့ဓမ္မယုံရဲ့ကဲ့ရဲ့နေရာမှာနှစ်ချက်ကျောင်းဆောင်ဆောင်နေတယ်လက်ထပ်ကျောင်းဆောင်ဆောင်နေတဲ့အခါကျတော့အလုပ်သမားများစွာနဲ့ဆိုတော့ထူတဲ့ရိုက်တဲ့အတန်လေးရောစကားပြောတဲ့အတန်လေးရောဆရာဖြစ်တဲ့ပုဂ္ဂိုလ်ကဟောဟင်းညွှန်ကြားနေတဲ့အတန်လေးရောအတန်လေးဆူညံနေတော့ကိုရှုမှတ်လို့ရပါမလားမရမရ မရတဲ့ခါကျတော့ဘုန်းကြီးကဘုန်းကြီးကိုတရားမေးတဲ့ကမ္ဘာဆရာကိုဘုန်းကြီးဆိုရတာတက်တယ်ဒီလောက်ဆူညံနေတဲ့နေရာကတရားရသွားတဲ့ပုဂ္ဂိုလ်များရှိပါသလားလို့ဘုန်းကြီးမေးတယ်ဒီလောက်ဆူညံနေတဲ့နေရာကတရားရတဲ့ပုဂ္ဂိုလ်များရှိပါသလားလို့ဘုန်းကြီးမေးအဲ့ဒါလည်းကမ္ဘာဆရာပြုံးတယ်ပြုံးပြီးတော့ဦးဇင်းနဲ့ဦးဇင်းကအဲ့ဒီဟာတွေကိုပဲအာရုံပြုနေတာဟုတ် ဒီတဲ့အာယုံပြုလို့ကြားနေတာပါတဲ့အာယုံမပြုရင်မကြားပါဘူးတဲ့ဥမာအချင်းတူနဲ့တူမျက်နှာချင်းဆိုင်တူတွေ့တယ်မတည့်ဘူးကိုကသူ့ကိုအာယုံမပြုရင်သူမျက်စောင်းထိုးတာရောသိနိုင်ပါမလားမသိနိုင်ပါဘူးဗျာသူလက်ပြီးဆုပ်တာရောသိနိုင်ပါမလားမသိနိုင်ပါဘူးဘာဘူးလို့လဲကိုကသူ့ကိုလက်ပြီးဆုပ်တာမျက်စောင်းထိုးတာသိတယ်ဆိုတာကိုကကြည့်လို့လားမကြည့်လို့လားကြည့်လို့ပါဗျာသူ့ရဲ့ကြည့်နေလို့ အခုလည်းပဲဦးလင်းကအတန်မလာရင်ကိုပဲအလုပ်သမားတွေရောက်ပြီလားအလုပ်သမားတွေအတန်လည်းမကြားပါလားကိုယ့်ကအာယုံပြုနေတာတဲ့ဦးလင်းကအဲ့ဒီဘက်ကအတန်မကြားရင်ဦးလင်းမနေတဲ့ဖင်းနဲ့ဦးလင်းကအတန်အာယုံပြုတော့အဲ့ဒီမှာပဲရှုမှတ်လို့ရမလဲတဲ့အဲ့တော့ဒီအတန်တွေကြားရဆိုတာလေဦးလင်းမှာတမာကြီးမရလေလို့ပါတဲ့ဆရာတော်ကြီးပြောတယ်တမာတိရနေလို့ရှိရင်အာယုံဒီပေါ်မှာကုသရှုမှတ်တဲ့အာယုံပေါ်မှာအာယုံလေးစိုက်နေနေရင်တဲ့ ဟိုဘက်ကဘလောက်ဆူညမ်းနေနေဟိုဘက်ကအမြောက်ကြီးခွဲရတာဦးဇင်းမသိပါဘူးတဲ့ဥပမာပြောမယ်လေဦးဇင်းစာတအုပ်ကိုဖတ်နေတယ်ဆရာတော်ပြောတယ်စာထဲမှာဦးဇင်းစိတ်ဝင်စားဖတ်နေတယ်အဲ့ဒီအချိန်မှာနောက်ကဦးဇင်းကိုခေါ်နေတယ်ကြားပါမလားတဲ့ခဲကြားနိုင်ရလားကြားနိုင်ပါဘူးအာယုတစ်ခုစိုက်နေတယ်ဒီပေါ်မှာအာယုစိုက်နေတဲ့အချိန်မှာနောက်ကပုဂ္ဂိုလ်ကကိုယ်ကိုလာခေါ်နေတယ် ကြားပါမလားမကြားပါဘူးနောက်ကပုဂ္ဂိုလ်ဘာတွေလုပ်နေလဲသိပါမလားမသိပါဘူးမသိဘူးဒီပေါ်မှာကိုယ်ကအာရုံစိုက်နေအခုလည်းပဲဦးဇင်းရှုမှတ်တဲ့အာရုံပေါ်မှာကိုရှုမှတ်ရမယ့်အာရုံပေါ်မှာဦးဇင်းစိတ်ကြီးနေအောင်မထားနိုင်လို့ဦးဇင်းဒီသံလေးကိုကြားနေရတာပါတဲ့အဲ့ဒီတော့အဲ့ဒီအတန်ရှင်တွေကိုပြစ်တင်ရမှာမဟုတ်ဘူးတဲ့ဦးဇင်းတရားကိုဦးဇင်းမရှုမှတ်နိုင်တာကိုပဲဦးဇင်းပြစ်တင်ရမယ်သဘောပါပါတယ်နော်ယောဂီတို့မှန်ပါဗျာဘေးကအတန်လေးဆူညာနေတယ်ဆိုတာ ကိုယ့်ဘက်ကတမာရီရပြီလို့တကယ်လို့သာကိုယ့်ဘက်ကစိတ်ဉာဏ်ငြိမ်မှုတမာရီရရင်အဲ့ဒီအတန်ကြီးကကိုယ့်ကိုအနောက်ရှက်ဖြစ်ပါအောင်မလားမဖြစ်ပါဗျာဖြစ်နိုင်တော့ဘူးဖြစ်နိုင်တော့တကယ်လို့အဲ့ဒီအတန်ကြားရင်လည်းကြားရည်ဆိုတာနဲ့ကြားပြီးဒီတာပါဖြစ်သွားမယ်ဖြစ်သွားတဲ့သဘောပဲသူပြီးတော့တကယ်ကိုဖြစ်ဖြစ်သဘောပဲသူမြင်နေတော့ဒီအတန်ရှင်ပေါ်မှာလည်းဘာမှစိတ်ထဲမှာကောင်းမှဖြစ်တော့ဘာပဲကြားကြားဘာပဲမြင်မြင်ဘာပဲတွေ့တွေ့ အားလုံးဟာကိုယ့်ဘက်ကရှုမှတ်မှုနိုင်နေနေပြီဆိုရင်ဒါတွေကကိုယ့်အတွက်ကိုအနှောက်အယှက်ဖြစ်နိုင်တော့ပါဘူး။ဒါကြောင့်မို့ထိုင်ပြီးရှုမှတ်တဲ့အခါကလည်းမှာကျမ်းဂန်များမှာယထာယထာဝပနတ္တကာယောပဏိဟိတောဟောတိတထာတထာနာပသနာတိတိပရိပ္ပဏဒုက္ခမှာအချင်းချင်းအမူအရာကထင်ရှားရဲ့အဲ့ဒီထင်ရှားတဲ့ထိုးထိုးအမူအရာကိုရှုပါ ကိုထင်ရှားတာရှိမှလားထင်ရှားတာရှိမှလားထင်ရှားတာရှိမှလားထင်ရှားတဲ့အာရုံကိုရှိဦးအခုပြန်နိုင်ထားပြီးတော့ထိုင်နေကြည့်ရလို့ရှိနေရင်လည်း တန်ကြားလာရင်ကြားတဲ့အတန်းမရှိရဘူးလားရှိပါပါဘူးမိမိရဲ့ခန္ဓာကိုယ်အောက်ပိုင်းလေပိုင်းထက်ပိုင်းကဝေဒနာလာရင်လည်းဝေဒနာမရှိရဘူးလားရှိပါပါဘူးမိမိစိတ်လေးကတခုတည်းကိုသတိရရင်လည်းသတိရစိတ်မရှိရဘူးလားရှိပါပါဘူးဓမ္မမို့စိတ်ကလည်းလုံးစီရောက်သွားရင်လည်းရောက်တဲ့စိတ်မရှိရဘူးလားရှိပါပါဘူးပေါ်လာလို့လားမပေါ်လာလို့လားပေါ်လာပါဘူးထင်ရှားလို့လားထင်ရှားလို့လားထင်ရှားလို့ပါအဲဒီလိုထင်ရှားရထင်ရှားရကိုပဲအာရုံနဲ့ရှိဒီလိုမဟုတ်ဘူးမိမိကဝင်နေထွက်နေနေတာစရှုနေတယ်ဆိုရင်လည်း ဒီဝင်လေထွက်လေရှူရင်းကနေပြီးတော့လေအခုတခြားတခြားအာယုန်တွေမပေါ်နိုင်ဘူးလားပေါ်နိုင်ပါလေအတန်လေးကြားလာရင်ကြားတဲ့အနာအာယုန်လေးပဲညာလက်ရှူလိုက်ခန္ဓာကိုယ်ကဖောက်ပြန်လို့အောက်ပိုင်းနယ်ပိုင်းထက်ပိုင်းကဝေဒနာလေးတွေလာရင်လည်းဝေဒနာလေးရှူလိုက်ဒီလိုမဟုတ်မိမိစိတ်ကဒုတိယကိုတတိယရင်လည်းတတိယရဲ့စိတ်လေးရှုလိုက်ဒီလိုပဲပေါ်ရလေးတွေထင်ရှားရလေးတွေအရှုရမှုလားရှုရပါဘူးအဲ့ဒီအတိုင်းမျိုးကပင်နိုင်ထားပြီးဖောင်းမှုပိန်မှုအာယုံကိုရှုနေတဲ့ယောဂီဟာလည်း ဒီပေါင်းမှုတွေကိုပင်နိုင်ကမ္မထရှုရင်းနဲ့တခြားအာယုံလေးတွေပေါ်ရင်ပေါ်တဲ့အာယုံရှုရဘူးလားရှုရပါဘူးဘုန်းကြီးတို့ကမ္မထနာပြည့်ရဆရာတော်များနာယကဆရာတော်များဝိပဿနာရှုတဲ့အခါကလည်းမှာပင်ကူတပွဲပါတပွဲတယ်လေပင်ကူတပွဲပါပင်ကူတပွဲပင်ကူကောင်လေးဟာနေပြီဆိုရင်ဘေးမှာနေသလားအလယ်မှာနေသလား လဲမှနေတာလဲမှနေတယ်တော့ပြင်ကိုလေးကိုကြည့်တိထားကြည့်တော့လဲမှနေပြီးတော့အောက်မှာစားလျာတွေ့ရင်အောက်ဘက်ကိုလှုပ်ကြိုးလေးမြင်ပြီးတော့သွားမစားဘူးလားစားပါတော့သွားပြီးတော့အဲ့ဒီမှာသားတော်တွေ့ရင်သွားမဖမ်းဘူးလားဖမ်းပါရဲ့ပြီးရင်ပြေကိုပြန်လာတယ်အနေနဲ့မှလို့ပြန်လာတယ်ရန်သူတွေ့ရင်ရန်သူစီကိုသွားပြီးတော့တိုက်ခိုက်တယ်ပြီးရင်ပြေကိုပြန်လာတယ်အနေနဲ့ပြန်အနေကိုပြန်လာတယ် ဘာပဲဖြစ်ဖြစ်သူသူလှုပ်ကြိုးလေးမြင်ပြီးအထက်ကိုဆွင်တယ်အထက်ကိုသွားတယ်အောက်ကိုဆွင်တယ်အောက်ကိုဆင်းတယ်အဲ့ဒီလိုသူ့ရဲ့အာယုံကြီးတွေရှိရကိုသွားရင်ပြီးပြီဆိုရင်အလဲအပြောင်းဝင်တယ်ဒီနေ့ဖောင်းဖို့ပေလို့အာယုံကိုရှုနေတဲ့ယောဂီအားလည်းပဲအဲ့ဒီသိမှုကောင်းလေးတစ်ပွဲမိမိရဲ့အလဲပေါ်ဖြစ်တဲ့ရှုမှတ်ရမယ်ကမ္မထအာယုံမှာတည်နေလိုက်ပါအဲ့ဒီကနေပြီးတော့အတန်လေးကြားရင်ကြားတဲ့အတန်အာယုံပဲကိုမရှိရဘူးလားရှိပါမှာပဲအဲ့ဒီလိုရှုပြီးလို့ဒီတန်အာယုံလေးမထင်ရှားရင်ဘယ်ကိုပြန်လာမလဲ မိမိရဲ့ပင်လယ်ခေါင်းမှုပေကိုကအာယုလေးစီပြလာတယ်အဲ့ဒီအရည်ရှုနေရင်ကဟောမိမိဝေဒနာလေးပေါ်လာရင်ဝေဒနာလေးကိုမရှုရဘူးလားရှုရမှာပဲအဲ့ဒီဝေဒနာလေးမရင်မထင်ရှားတော့ဘူးဆိုရင်မိမိရဲ့ပင်လယ်အာယုလေးစီခေါင်းမှုပေမျိုးစီပြလာတယ်မိမိရဲ့စိတ်လေးကတခါတည်းတရားကိုတတိယလိုက်တယ်ဆိုရင်တတိယရဲ့စိတ်လေးမရှိရဘူးလားရှိရပါဘူးဒီစိတ်ကလေးပြန်ရောက်လာပြီဆိုရင်မိမိရဲ့ပင်လယ်အာယုခေါမှုပေမှုအာယုလေးကိုပြန်လာတယ်အဲဒီလိုဒီပင်ကိုယ်ကောင်လေးတစ်ဖွဲမိမိကပေါ်တဲ့အာယုလေးတွေကိုပေါ်သလိုသွား ပြီးရင်အလယ်ကိုပြန်ချောင်းမယ်အဲ့လိုလေးနဲ့ရှုနေရတယ်အဲ့လိုရှုလို့ရှုမှတ်မှုအာယုံကမြဲလာပြီသမာဓိတွေအားလုံးတက်တာအားကောင်းလာပြီဆိုရင်ရှုရန်ရှုရန်ခုဖောင်းမှုပိန်မှုပဲရှုရှုတင်သဘောရွေသဘောမတွေ့ရဘူးလားတွေ့ရပါတယ်ဝင်လေထွက်လေကြီးရှုရင်လည်းပဲအေးသွားတဲ့သဘောနှွေးသွားတဲ့သဘောမတွေ့ရဘူးလားတွေ့ရပါတယ်ခေရင်ဉာဏ်ကလှုပ်နေတဲ့သဘောလေးရှုရင်လည်းပဲအဲ့ဒီပုဂ္ဂိုလ်ကရင်ဉာဏ်ဆိုတာမထင်ရှားဘူးလေလှုပ်သဘောလေးပဲမတွေ့ရဘူးလားတွေ့ရပါတယ် သူ့ရဲ့သဘောတဘာဝလေးတိုင်းပဲအာလုံးပြီးတာလေဝေဒနာလေးကိုစောစောကပြောရတဲ့ရှုရင်လည်းပဲအဲ့ဒီဝေဒနာလေးကိုထပ်ထပ်ထပ်ထပ်ရှုရင်အဲ့ဒီဝေဒနာလေးရဲ့အဟောင်းပြတ်သွားလိုက်ပြစ်ပေါ်လိုက်အဟောင်းပြတ်လိုက်ပြစ်ပေါ်လိုက်မြဲတာတွေ့မလားမမြဲတာတွေ့မလားမမြဲတာတွေ့ပါဘူးအဲ့ဒီမမြဲတဲ့သဘောရင်ဉာဏ်သက်ဝင်လို့ဖြစ်ပြဉာဏ်အားကောင်းရင်ရရနိစ္စံတန်ဒုက္ခမမြဲတာကိုမြင်ပြီဆိုရင်ဟိုဘက်ကဆင်းရဲတဲ့ဒုက္ခကိုမတွေ့ဘူးလားတွေ့ပါရဲ့တရရန်ဒုက္ခတရနတ္တ ဆင်းရဲတာကိုတွေ့ပြီဆိုရင်အဲ့ဒီဆင်းရဲတရားကိုမလိုချင်မလိုချင်ပေမဲ့တားလို့ရရလားမရပါဘူးမရဘူးသူ့သဘောတိုင်းအစိုးမရတဲ့သဘောအဲ့လိုအနိစ္စဒုက္ခအနတ္တသဘောကြီးညာသက်ဝင်လို့ဒီအနတ္တဉာဏ်တွေထက်သာအားကောင်းပြီဆိုရင်ဉာဏ်အားကြီးပြည့်စုံတဲ့အခါကျတော့ဟောမညာကိုပြန်ပြနေပါမျက်မှောက်တွေ့နိုင်ဘူးလားတွေ့နိုင်ပါဗျာ ဒီတော့ထိုင်ပြီးရှုမှတ်ရင်းနဲ့တရားတွေ့ရကိုတော့ထူးတောင်ပြောပြဖို့တော့မလိုဘူးဟုတ်တယ်မလားထိုင်ရင်းနဲ့တရားတွေ့တဲ့ပုဂ္ဂိုလ်ကြီးနည်းနည်းလေးလားအများကြီးလားအများကြီးပါဗျာလက်တော်ဘုရားသာသနာမှာထိုင်ရင်းနဲ့တရားရတော်တဲ့ပုဂ္ဂိုလ်ကြီးအများကြီးဒီထဲကနေပြီးတော့ဘုန်းကြီးအားချစရာတူယူစရာဖြစ်တဲ့သာရကလေးတခုပြောရမယ်ဆိုရင်မြတ်စွာဘုရားသာသနာမှာအသက်အရွယ်ငယ်ငယ်ရွယ်ရွယ်လေးတွေနဲ့တရားရသွားတဲ့တာဝကလေးတွေမရှိဘူးလားရှိပါဗျာ အဲ့ဒီမှာပါဏိတာတာမဏေတို့စတဲ့ဒုက္ခတာမဏေတို့ဘာကတာမဏေတို့ဆိုတာတာမဏေငယ်လေးတွေငါးနှစ်သားခုနှစ်နှစ်သားအရွယ်လေးတွေနဲ့တရားရဒီပါဏိတာတာမဏေငယ်လေးကသူတို့ရဲ့နောက်ကျောင်းအတိတ်ကျောင်းကြီးဆိုတာမျိုးရှိတယ်အတိတ်ကကျူးပြတာတွေလည်းအများကြီးရှိတယ်ဒါပေမဲ့လို့ဘုန်းကြီးတို့ဒီနေရာမှာဒါရီဒီဝိတုကျောင်းကြီးကိုပြောပြနေရှိတယ်အဲ့တော့ပါဏိတာတာမဏေငယ်လေးတရားအထုတာလေးကိုပြောအောင် မင်းကဗမိတသာမင်ငယ်လေးကပထမသူခုနှစ်နှစ်သားအရွယ်နဲ့ရှင်သာရိပုတ္တရာမထေရမြတ်ထံမှာရှင်ပြုတယ်။ဘုရားမိုးရှိတဲ့သံဃာတော်များကိုသူ့ရဲ့ရှင်ပြုပွဲမှာဒီပါများခုနှစ်ရက်တိုင်တိုင်းဆွမ်းစက်ကတူတန်းတယ်။ဘယ်နှရက်တူတန်းလဲ။ခုနှစ်ရက်ခုနှစ်ရက်တိုင်တိုင်းဘုန်းကြီးတို့မြန်မာနိုင်ငံမှာဆိုရင်လည်းဆေးရတရားစခန်းဆိုဆေးရလုံးလုံးတူးရဲနဲ့တာဝန်ယူပြီးတော့လူတဲ့ပုဂ္ဂိုလ်ကြီးရှိတယ် ခုနှစ်တရားစကားဆိုရင်ခုနှစ်ရက်နဲ့တပူတဲ့နဲ့တောင်းယူပြီးတော့ဆက်ကတဲ့ပုဂ္ဂိုလ်တွေရှိတယ်။ဘုန်းကြီးတို့ရိတ်တာကတော့အဲ့လိုစကားမဟုတ်သို့တော်စကားမဟုတ်ပြီမဲ့လို့လည်းဘုန်းကြီးတို့မှာ10ရက်9ရက်စသည်15ရက်စသည်တူတယ်နဲ့တာဝန်ယူပြီးတော့အဲ့ဒီမှာယောဂီယောဂီတွေကိုတူတယ်နဲ့နေ့စဉ်ရက်စဉ်အဲ့ဒီလိုတာဝန်ယူပြီးတော့ဆုံးမြတ်ဆက်ကတူတဲ့ပုဂ္ဂိုလ်တွေရှိပါအဲ့ဒီတော့ဒီတာမဏိငယ်လေးရဲ့ ရှင်ပြူပွဲမှာမြတ်စွာဘုရားမှုရှိတဲ့သံဃာတော်တွေကိုခုနှစ်ရက်တိုင်တိုင်ဆွမ်းသက်စက္ကတူတယ်။အဲလိုလူတန်းပြီးတဲ့အခါမိဘများကကိုယ့်ရဲ့သံဃာဝတရားတွေရှိတော့တန်ကြတယ်သာသနာမှာပြောနေပြီဖြစ်တဲ့အတွက်မထွက်ချင်တော့ဘူးဆိုတော့ကဲမိဘများပြန်မယ်ကိုလို့ဆရာရှိရလုပ်မယ်ကဲသားလေးနဲ့မိမိရဲ့ဒီမှာဥပိ္ပဇေဆရာထံမှာနေရပြီးတော့ဆိုပြီးတော့ရှင်သာရိပုတ္တရာမထေရထံအန္တန်ခရရတယ် အဲ့ဒီမှာဆွမ်းကမ်းမဲ့ပုဂ္ဂိုလ်မရှိတော့ဘူးဆိုတော့ဘုရားမှုရှိတဲ့သံဃာတော်ကြီးဆွမ်းခံကြွရအောင်လားကြွရပါဘူးအဲ့ဒီလိုဆွမ်းခံကြွရတဲ့အခါရသော်ဘုရားမှုရှိတဲ့သံဃာတော်ကြီးဆွမ်းခံကြွရတာဟောဒီရှင်သာရိပုတ္တရာမထေရကြီးကဆွမ်းခံကြွသေးဘူးကျောင်းရဲ့ဒေနာတနာဝေယဝစာတွေလို့ဘုန်းကြီးတို့လိုသိအားကြတယ်ဒါတွေဖတ်ကြည့်ပြီးရင်အားကြတယ်သင်အားကြတယ်ရသော်ဘုရားသာသနာမှာရှင်သာရိပုတ္တရာဆိုတာလက်ရလက်ရရမထေရကြီးပညာရာမှာ မတုမရှင်နိုင်တော့ဘုရားသိရင်တူတယ်အဲ့လိုကြီးမြတ်တယ်မထင်ရသေးဟာကျောင်းရဲ့ဝေယဝစာတွေတကယ်စီးခဲ့တယ်အမှတ်ကျုံးတယ်တောက်ရီဘူကြီးဖြည့်တယ်တောက်ရီခွက်တွေစီးကျုံးတယ်နောက်ပြီးတော့တန့်ကျင်ကန်းတွေပေါ့ဘုရားတို့ရှိခဲ့တော့ကုရီပေါ့အဲ့ဒီမှာကုရီကန်းတွေကိုစီးကျုံးရှိရင်ဖြည့်ဒါတွေကိုအကုန်လုံးအောက်ခြေတွေအကုန်လုံးလုပ်တယ်တကယ်လို့ပရဝါဒီဖြစ်တဲ့ပုဂ္ဂိုလ်တွေကကျောင်းတဲ့ထဲကိုဘုရားမှုရှိတဲ့သံဃာတွေဆုံးခံကြွတယ်ကျောင်းတဲ့ထဲလာရင် အမှိုက်တရိုက်ကြီးနဲ့မတန်မရှင်းတွေ့မယ်တောက်ရီကိုကြီးရေမရှိတာတွေ့မယ်တန်းတဲ့ကြီးကိုကြီးရေမရှိတာတွေ့မယ်ဆိုရင်ဩဒီကြောင့်လည်းကြီးရရှိတဲ့သံဃာတော်တွေဟာဒကာဓမ္မတွေလှူတဲ့တန်းနဲ့ဆွမ်းနေစားပြီးတော့အလကားသိနေကြတာပဲတင်နာသနာဝန်လေးတောင်မလုပ်ကြဘူးလို့အပြစ်တင်ခဲ့ရမှာဆိုတဲ့အတွက်ကြောင့်ရှင်သာရိပုတ္တရာမထေရကြီးကဘုရားမှုရှိတဲ့သံဃာတွေဆုံးမကြွခြင်းကိုအဲ့ဒီမှာဝေယဝိစာတွေလို့အဲ့ဒီလိုဆုံးခံခြင်းမဖြစ်သွားလဲနောက်ကျတယ် နောက်ကျနေတာဆုတန်သွားဖို့ပြင်ဆင်နေတာတွင်လေးရတယ်တပည့်တော်လည်းလိုက်ချင်တယ်လိုက်ချင်တယ်ဆိုတော့ပြင်လိုက်ခဲ့ပေါ့အဲ့လိုပေါ့ဒါလေးနဲ့ပဲဒီလမ်းကြတော့မဖြစ်လာလေဆိုတော့တွင်လေးရတယ်ပဲခုနှစ်နှစ်သားရေဆိုတော့စတားလေးကတက်တက်အဲ့ဒီမှာဒီဖြတ်လန်းကရှင်သာရိပုတ္တရာမထေရကြီးရဲ့နောက်ကျနေတဲ့အခါကျတော့လမ်းလိုကသွားလို့တိတ်နောက်ကျမယ်အဲ့လိုဖြတ်လန်းကနေပြီးတော့ဆုံးခံကြွဆုံးခံကြွတော့လေတော်လမ်းနဲ့ကဆုံးခံကြွတော့တိတ်ခင်းနေပါလိမ့်ရှိတယ် အဲ့ဒီမှာသခင်စိုက်ပြိုးနေတဲ့ပုဂ္ဂိုလ်တွေကမိမိသခင်ထဲမှာရည်ရည်တွေမြောင်းပေးပြီးရည်သွယ်တတ်နေတာ။ကိုယ်လေးကသွန်းရင်းလာရင်လည်းရှင်ပြဒါမှလုပ်ကြတာလည်းမေးတာ။ तू ကတစ်ထေတာကိုဘာသိမလဲ။အဲ့တော့ငါရှင်တာမင်းဒါလက်သခင်တွေစိုက်ပြိုးနေကြတယ်။ကုတရားတွေကဘာလို့ကြလဲ။အော်ကုသပင်လေးတွေရှင်တန်ဖို့အတွက်ရေကိုမြောင်းလေးတွေတွေ့တန်းပြီးတော့ကိုလိုချင်တဲ့နေရာကိုမြောင်းလေးတွေတွေ့ပြီးတော့ရည်တန်းကြတာ။အော် ခုလိုချင်းလူချင်းတဲ့နေရာကိုရေလေးရအောင်ဒီလိုမြောင်းတွေ့ရတာလားဟုတ်တယ်ဒါတက်ရှိလားတက်မယ်လားဒါတက်မဲ့အရာဝတ္ထုတွေပဲပြောလိုက်တော့ဟောတက်မဲ့အရာဝတ္ထုတွေတောင်းလူချင်းလူချင်းလည်းလုပ်လို့ရလားမယ်အဲ့ဒီမှာစိတ်ထဲမှာဖြစ်နေခွင့်လေဒါလေးကိုပညာယူလိုက်တာနောက်ရှေ့ဆက်သွားတဲ့အခါကျတော့လေးသမားလေးသမားတွေဆိုတော့မြားတွေလုပ်နေကြတချို့ကလေးကိုင်းတွေလုပ်နေကြအဲဝါးတွေလုပ်နေကြတာဆိုတော့ကောက်နေတာလေးကိုဆိုရင်လည်း ရတာလေးကဖြောင်းမှလူရာကိုရောက်မှဆိုတော့ရန်လေးကိုဖြောင်းအောင်လုပ်တယ်ဖြောင်းအောင်ဆိုတော့ဗာလဲဖြောင်းတယ်အပူပေးရတယ်ဗာပေးရမယ်အပူပေးပါလေနောက်ကမီးဘူးလေးပေးပြီးတော့အဲ့ဒီမှာဖြောင်းအောင်လုပ်တယ်ဟိုးလေးကန်းကြီးကြီးကြတော့လည်းပဲမီးဘူးလေးပေးပြီးအဖြောင်းကိုကိုယ်အောင်ကောက်အောင်လုပ်တယ်အပူလေးပေးပြီးလို့တော့ဒါမှလုပ်ကြတာလေဆိုတော့ဒါလေးသမားလေးဒီလိုလုပ်တယ်ဆိုတော့အိုးဒါရင်ကောက်နေတာလေဖြောင်းအောင်လုပ်လို့ရတယ်နော်ဖြောင်းတာလေကောက်အောင်လုပ်လို့ရတယ် ဒါတက်ရှိတာတက်မယ်လားဆိုတော့တက်မယ်အရာဝတ္ထုတွေဒါကုလို့တလို့ဒီလိုအပူလေးပြပြီးလုပ်လို့ရတယ်ဆိုတော့တက်မယ်အရာဝတ္ထုတွေတော့လူချင်းလူချင်းတဲ့ပုံစံနဲ့လုပ်လို့ရပါလားသဘောပေါက်တယ်ရှေ့ဆက်သွားတဲ့အခါကျဒီသမားတွေပေါ့ဒီသမားတွေဆိုတာလဲပိန်နေလဲခွေတွေလဲအာရန်တွေစသည်လုပ်နေကြအဲဒီမှာဒါတွေကြည့်ပြီးတော့လည်းပဲဒါတွေကဟိုကအဝိုင်းကိုလည်းပဲအဝိုင်းဖြစ်အောင်လုပ်တယ်လေးတောင်ဖြစ်အောင်လုပ်တယ်အမျိုးစုံလုပ်တယ်အဲဒီအရာကိုကြည့်ပြီးတော့လည်းတက်မဲ့အရာဝတ္ထုတွေတော့ လူရင်လူရင်နဲ့ပုံစံရအောင်လုပ်ပြီးတယ်ဆိုရင်အတ္တနာမိမိကိုကိုဓမ္မယန္တိမင်းရဲ့ပုံညာရရှိရင်ကိုကိုကိုဆုံးမပြီးလုပ်ရမှာလေသူတော်ပေါ့ပါအဲ့ဒါနဲ့ဆုံးခံလိုက်မယ်ဟာကိုရင်လေးကလည်းရှင်ပြားတဲ့တပည့်တော်ဆုံးခံမလိုက်ရှင်တော့ဘူးစိတ်ပြောင်းသွားတယ်။ဘာပြောင်းသွားတာလဲစိတ်ပြောင်းသွားစိတ်ပြောင်းသွားဒါလေးတွေကိုမြင်ပြီးတော့သူတရားအထုတ်ခြင်းတရားဉာဏ်နဲ့အထုတ်ခြင်း အဲ့ဒါနဲ့တပည့်တော်ကြောင်းပြန်လို့လေအေးကျွေးဆွေလေးပြန်လာပေါ့ဆိုပြန်လို့လေအဲ့ဒီမှာပြန်လို့ပြီးတဲ့အခါကျကြောင်းရောက်တပည့်လေးသူ့နေရာသူတရားစီတော်လေးစီးပြီးတော့အဲ့ဒီမှာဆရာဦးပြည့်စေဆုံးကံသွားနေတဲ့အချိန်လေးမှာသူတရားအားထုတ်တာထိုင်ဣရိယာပုနဲ့အားထုတ်တယ်ပါရိယာပုနဲ့ထိုင်ဣရိယာပုနဲ့ထိုင်ဣရိယာပုလေးနဲ့ရှိတော့အင်းသားမေကြီးကလေးကလေးလေးအရွယ်ဖြစ်ပေမဲ့လို့လည်းပဲမြင်တဲ့အမြင်အာယုံနဲ့ကြည့်ပြီးတော့ သူပညာယူသွားတာဘုရားတို့ယောဂီများပညာယူတတ်ဖို့လိုတယ်အမြင်အာရုံနဲ့ကနေပညာတွေကဘုန်းကြီးယူတဲ့နေရတယ်အခုကြည်သားမအောင်ဒီမှာမနဲ့ဆိုရင်ဒီမှာအေးတက်တယ်လည်းမြင်နေကြမြင်နေကြတယ်ဘုန်းကြီးတို့ကယောဂီတွေအခုဓမ္မယုံတက်လာတဲ့အခါမှာတစ်စက်မိမှာကြီးတွေဆောင်ပြောင်းပေါက်ချလာအဲ့ဒီရေပေါက်ကလေးကြည့်ပြီးတော့လေတန်ဝေကယူလို့ရတယ်ရေပေါက်ကလေးကတပေါက်ချင်းတပေါက်ချင်းကြာနေတယ်အောက်ကခွက်လေးခန္ဓာဦးလေးခန္ဓာ အဆက်ပေါင်းများစွာကြာရင်ဒီအိုးကြီးမပြည့်နိုင်ဘူးလားပြည့်နိုင်ပါတယ်ဗျအခုလေးလေးမိမိတရားအထုတ်တဲ့အခါကလားအခုဘုန်းကြီးတို့အချိန်ပိုင်းလေးလာတဲ့ပုဂ္ဂိုလ်များပဲဖြစ်စေပေါ့ခုတစ်ချိန်လေးရရင်တစ်ချိန်လေးလုပ်စီခြင်းပါမိနစ်30လောက်ရရင်မိနစ်30အချိန်လေးကိုကိုယ်အတွက်ကိုလုပ်သွားစီခြင်းပါကိုလုံးတနာကိုအတွက်အကျိုးမရဘူးလားရပါတယ်အဲဒီလိုထက်ခါထက်ခါတစ်နေ့တစ်ချိန်တစ်နေ့တစ်ချိန်တစ်နေ့တစ်ချိန်ဆိုတော့အချိန်ပေါင်းများသွားပြီဆိုရင် ကုသိုလ်စိတ်ကောင်းလည်းအများကြီးမဖြစ်ဘူးလားဖြစ်ပါတယ်အဲ့ဒီအလေးအကျင့်ကြောင့်တမာရီတရားတွေရောမရနိုင်ဘူးလားရနိုင်ပါတယ်ဒီတမာရီတရားတွေကနောက်ဆုံးပြီးပြီးအထုတဲ့ခါကျတော့အားကောင်းတာနဲ့ဝိပဿနာဉာဏ်နဲ့မညာပူဉာဏ်နိဗ္ဗာန်တရားမရနိုင်ဘူးလားရနိုင်ပါတယ်ဉာဏ်လေးနဲ့ပဲကိုကပညာယူပြီးတော့လုပ်တင်တယ်နည်းနည်းချင်းနည်းနည်းချင်းဆိုပေမဲ့ဒီနည်းနည်းချင်းလေးကမဖြစ်တော့ပါဘူးဆိုပေမဲ့ညားလာတဲ့အခါကျတော့အစုပုံကြီးမဖြစ်ဘူးလားဗျာဖြစ်ပါတယ်အစုပုံကြီးဖြစ်သွားတယ် အခုလည်းပဲဒီမှာကြည့်ဒါလေးတွေမြင်ပြီးတက်မဲ့အရာဝတ္ထုတာလိုတဲ့ဟာကိုလိုတဲ့လိုသုံးလို့ရရင်ငါစိတ်လေးကိုငါဘာလို့တင်းနေအောင်ရှုလို့မရရမှာလဲငါသွားမယ်ငါကြိုးစားအထုတ်မယ်အဲ့ဒီမှာကြောင်းပြန်ပြီးတပိလေးချပြီးကြောင်းကြီးရေးစီးပြီးတော့တရားထိုင်နေတာအဲ့ဒီမှာခြံရည်ကသူ့ရဲ့အတိတ်ကံကြောင့်ပဲလေတရားမင်းကိုယ်တိုင်အဲ့ဒီကိုယ်ရင်လေးကိုဆင်းဆောင်ပေးရတယ်ဘယ်သူကဆောင်ပေးရလဲတရားမင်းကိုယ် တရားအနောက်ရှေ့ပြီးမဲ့ပုဂ္ဂိုလ်မလားအောင်မို့စကားကြည်ကြည်ပြောတဲ့ပုဂ္ဂိုလ်မလားအောင်မို့ဆောင်တယ်အခုဘုရားဘုရားသာမီကိုယ်ရှင်းဆောင်มาရတယ်ဒီမှာတော့ဟုတ်တယ်ဘုရားတရားမင်းဆောင်လို့မရဘူးဘုရားဘုရားသာမီကိုယ်ရှင်းဆောင်มาရတယ်ဟိုမှာတရားမင်းကိုယ်ဆောင်ပေးတာဒီပုဂ္ဂိုလ်လေးကိုတခါလေဘေးကအတန်းလေးနှစ်တည်မလားအောင်ကျောင်းဝင်းကြီးဆိုတာပတ်ပတ်တဲ့ဖြစ်နေတယ် စိတ်ပင်တွေခက်သေးလာမယ်ဆိုရင်မေတ္တာလေးမဆူညံဘူးလားဆူညံပါဘူးအတန်ဆူညံရင်တမာတိထူတော်လို့ရပါမလားမရပါဘူးမရဘူးအဲ့တော့မျက်လင်းမလာနိုင်အောင်တခါလေသူ့ရဲ့ပြစ်ပင်ဆောင်တဲ့တရားစပြီးတော့တရားမင်းအမိတ်နဲ့မြင့်တယ်မလားလေးလေးနှစ်သားလေးမတက်ရလေးတက်ရင်လေးချမ်းတက်ရင်တရွတ်တရားတခါရင်တရွတ်ချင်ရိုက်ပြီးတော့ဆူညံမယ်နောက်ပြီးတော့ကြောင်းအမိုးတွေကိုလာရိုက်ပြီးတော့ဆူညံမယ်အဲ့လိုဆိုရင်ကိုယ်လေးတမာတိပြမှာဆိုလို့လေချမ်းနဲ့လေးနှစ်သားနဲ့မသူ့လေးမတက်ရဘူး အဲ့ဒီလိုနဲ့တရားမင်းကိုယ်ရင်ဆင်းဆောင်နေတာစိတ်တွေတည်ငြိမ်ပြီးတော့အတန်းလေးတိတ်ဆိတ်နေတဲ့အခါကျတော့အဲ့ဒီမှာရှုမှတ်လိုက်ကမကြဘူးတမာရီကြီးဖြစ်သွားတယ်တိတ်ဆိတ်မှုဟာတမာရီထူထောင်ရတာလွယ်သလားခဲရလားလွယ်ပါဗျာသိစေမှုပါတရားအထုတဲ့နေရာမှာလိုအပ်သလားမလိုအပ်ဘူးလားလိုအပ်ပါတယ်။ဒါကြောင့်ဘုန်းကြီးတို့ယောဂီများကိုဘုန်းကြီးမေတ္တာရခံလိုပါတယ်။မိမိရဲ့အတ္တဟာမိမိဒီပုဂ္ဂိုလ်အတွက်အနှောက်အယှက်မဖြစ်ပါစေနဲ့။ ချင်းလင်းတာပဲဖြစ်စေမိမိရဲ့အခြားဆိုးတာပဲဖြစ်စေစကားပြောတာပဲဖြစ်စေမိမိရဲ့တကားဖွင့်တကားပိတ်တဲ့အတန်ပဲဖြစ်စေဒီတန်ဟာအခြားယောဂီတွေအနှောက်အယှက်ဖြစ်စေတတ်ပါလေဒါကြောင့်ခြားပုဂ္ဂိုလ်ရဲ့သမာဓိပြည့်ပြန့်စေတတ်တဲ့အတွက်ဒီအတန်ကုန်လည်းပဲမိမိကြောင့်ကျေကျေဝန်းဝန်းနဲ့ခြားပုဂ္ဂိုလ်ရဲ့အတန်ကျေသွားတဲ့အတွက်အနှောက်အယှက်မဖြစ်အောင်မိမိကိုယ်ကိုမိမိစောင့်ရှောက်ဖို့မလိုဘူးလားလိုပါရဲ့ဗျာလိုပါရဲ့အချင်းချင်းပုံမှာ ကိုမလုံနိုင်ပြီမဲ့လုံနိုင်တဲ့ပုဂ္ဂိုလ်တမာရီမပြအောင်ကိုအားမထုတ်နိုင်ပြီမဲ့အားထုတ်နိုင်တဲ့ပုဂ္ဂိုလ်ဝိပဿနာဉာဏ်လေးတွေဒီတထိုင်တွင်းလေးနဲ့ရတော့အခုဘက်ကပါရမီဖြည့်တဲ့နေရာဖြင့်နင်းတာပြူတာကစားချင်းနင်းတာတာလီတူလူတတထိုင်တာထတာတူလူတတတချို့ကထိုင်လိုက်ပြီဆိုဘုံဆိုထိုင်ကြရတယ်ကြာကျန်နေတကတုံးခါသွားအဲ့တော့ဟိုပုဂ္ဂိုလ်ကတမာရီပြတော့လက်ကြံသွားတမာရီထူအောင်လို့မရပြန်အဲ့လိုဖြစ်တတ်ပါဒါကြောင့် တရားမင်းကိုယ်လည်းအဲ့ဒီပဏိတတာလေးကိုစောင့်ပြီးနေတာဟိုကလည်းတမာရီကြီးတိတ်ဆိတ်နေတဲ့အခါကျတမာရီကြီးအားကောင်းအားကောင်းတဲ့တမာရီနဲ့ဆက်ရှုဝိပဿနာဉာဏ်ကြီးဖြစ်ခုပြောတဲ့ဖြစ်စဉ်ဉာဏ်ကြီးဖြစ်နိစ္စဒုက္ခအနတ္တဉာဏ်တွေတခါလေးထင်လို့ဒီဉာဏ်တွေအစစ်အစစ်ရင်းကျက်ပြီးဆုံးတဲ့အခါကျတော့ဟောသောတပတိမညာပုညာဆက်ရောက်သောတာပန်ဖြစ်တဂရဂာမိမညာပုညာဆက်ရောက်တဂရဂာဖြစ်အနာဂာမိမညာပုညာဆက်ရောက်အနာဂာဖြစ်တယ်အဲ့ဒီမှာအနာဂာဖြစ်တဲ့အချိန်မှာဟောရှင်သာရိပုတ္တရာကိုသင်ညာကြီးဆုံးကံပြန်ကြွလာတယ် ဆုံးကပြန်ကြွလာတဲ့အခါကျတော့ဆရာနဲ့တပည့်ဆရာကျင့်ဝန်တပည့်ကျင့်ဝန်ဆိုတာမရှိဘူးလားရှိပါတယ်ဗျာဆရာပြန်လာရင်တပည့်ကတပည့်ဖြစ်တဲ့ပုဂ္ဂိုလ်ကလာမှုကြိုစီဟုတ်တယ်မလားဆရာလာရင်တပည့်ကကြိုဆိုရတယ်တပည့်ကိုယူရတယ်ခြေတော့ကိုစီးပေးရတယ်သူ့နေရာနဲ့သူထားရတယ်ဒါသူတပည့်တော်ဗတရားထုတ်နေတာပဲဆိုမင်းမြင်ကြီးဘာမှမလုပ်ခဲ့နိုင်လို့မရဘူး အဲ့တော့သူ့ရဲ့တာဝန်ဝတ္တရားရှိတဲ့အတွက်ကြောင့်မို့သူကထလုပ်ပြရတော့တယ်အဲ့ဒီမှာတရားမင်းကလည်းရှင်ပြန်မလာပါနဲ့သူနတ်သားတွေလေနတ်သားမိုးနတ်သားစသည်ကတားလို့ရတာရှင်သာရိပုတ္တရာသူတားရပါမလားမတားရဘူးအဲ့တော့တရားမင်းနဲ့ထွက်ပြေးရောအဲ့ဒီခါကျတော့မှမြတ်စွာဘုရားဆွမ်းစားပြီးတော့ပြီးပြီဘုရားရှင်နဲ့တာနာတော်တွေဆုံးဖုံးပြီးပြီးပြီဆောကံပြန်လာတာရောစောတလာနောက်ကြတာထွက်ရင်နောက်ကြတယ်အပြန်လည်းနောက်ကြတယ် အဲ့ဒီမှာဘုရားနဲ့တာမဏေလေးခြာနေတော့မှာပဲဆိုပြီးကတုတုပြန်လာအဲ့ဒီအချိန်မှာအဲ့ဒီမှာတရားမင်းကခေါ်သွားတယ်ဒီပဏိတတာမဏေလေးလည်းအနာကတီးနေပြီရရှုမှတ်တာလားထိုင်ရရှုမှတ်နေတာလားထိုင်ရရှုမှတ်နေရပါလားအဲ့ဒီအချိန်လေးမှာမြတ်စွာဘုရားကငါကိုယ်တိုင်ဆောက်ရှောက်ပေးမှဖြစ်မယ်ဆိုပြီးတော့အဲ့ဒီမှာရှင်သာရိပုတ္တရာနာမည်လမ်းကစိုးစိုးမရောက်အောင်ဘုရားစွာဘုရားကရှေ့ကနေပြီးတော့ဈဉ္ညာချောင်းနေတယ် မြတ်စွာဘုရားဈဉ္ညာလျှောက်နေတော့ရှင်သာရိပုတ္တရာသူ့သူ့သူ့တုံနဲ့လာတာမြတ်စွာဘုရားလည်းမြင်လိုက်တော့ခြေလမ်းလည်းတုံသွားတာခုဘုန်းကြီးတရားထုတ်တဲ့ပုဂ္ဂိုလ်ကြီးဆရာတော်ဘုရားသာမီးလည်းမြင်လိုက်ရောခြေလမ်းလေးတုံပြီးအမှန်လေးစိတ်သွားတယ်လို့ပြောတယ်ဒီလိုပေါ့ဘုရားလည်းမြတ်စွာဘုရားလည်းတွေ့လိုက်ရောဘုရားရှင်သာရိပုတ္တရာခါလေးခြေလမ်းတုံပြီးတော့အမှဖြည်းဖြည်းချင်းလေးကြွလာအဲဒီခါကျတော့မြတ်စွာဘုရားကရှေ့ကိုမသွားနိုင်အောင်မိကုံလေးမေးတယ် ရှင်သာရိပုတ္တရာမြတ်စွာဘုရားမေးတယ်အမေဖြေတယ်အဲ့ဒီအမေဖြေဖြေနေတာမေးနေတာလေဟိုးကပါဠိတသံလေးတရားထိုင်ရင်ကြားတယ်နာရင်နဲ့နာကနာခန္ဓာညာစိုက်ပြီးရှူရင်းနဲ့ဟိုးအမေဖြေလေးဆုံးရောရတ္တမညာပူညာဆက်ရောက်ပြီးတော့ယဟန္တာမရှိမြလေးဖြစ်သွားတယ်ထိုင်ရှူမှရင်ဘယ်လိုရှုမှရလဲထိုင်ရှုမှရပါပြီဒီတန်းကြောင့်မို့ဘုန်းကြီးတို့ယောဂီများတထိုင်လေးနေတဲ့သောတာပန်သက္ကရာကနာယ ယဟန္တာတရားဖြစ်နိုင်ဘူးလားဖြစ်နိုင်ပါတယ်။ဒါကြောင့်မို့ထိုင်တဲ့ဣရိယာကိုရှုတဲ့ကံမှာလေရိုးရိုးသေးသေးရှုဖို့မလိုဘူးလား။လိုပါတယ်။အခုဘုန်းကြီးတို့9ရက်ရှိသွားပြီဆိုတော့အချိန်လေးမြင့်တင်ဖို့မလိုဘူးလား။လိုပါတယ်။အခုရှင်ရောက်စာရည်တွေလိုထိုင်လိုက်ထားလိုက်ကြောင်းလိုက်ရှုလိုက်နေဒီလိုမဖြစ်တော့ဘူး။ခု9ရက်ရှိသွားပြီ။ဒီ9ရက်မှာငါတော့ဖြင့်မြတ်စွာဘုရားကခန္ဓာ၅ပါးယုံနာနှစ်ပါးလူပြီးတော့မှတဏှာကြီးအပြည့်ရအောင်ကြိုးစားမယ်။ တဏှာကြီးအထုတ်နိုင်တဲ့ပုဂ္ဂိုလ်ကလည်းတဏှာကြီးကြောအောင်ကြိုးစားမယ်တဏှာကြီးကွယ်တဏှာကြီးရအောင်ကြိုးစားမယ်ဆိုပြီးတော့မိမိရဲ့ရှုမှတ်မှုလေးတွေကိုမြင့်တင်ပြီးတော့ကြိုးစားအထုတ်ဖို့မလိုဘူးလားညာလိုပါရဲ့ဒါကထိုင်ရည်ရာဘုံနဲ့ရှုမှတ်တာနောက်တစ်ခါဘုန်းကြီးတို့ဒီနေ့လည်းဣရိယာပုလေးသုံးသပ်လိုက်အောင်တရားနောဝတရားနောမိဒီပါသနာတိလျှောင်းတဲ့အခါလျှောင်းတဲ့အမူအရာလေးကိုလည်းသိအောင်ရှုရမယ်ဘုန်းကြီးတို့လည်းလျှောင်းတဲ့အခါပေါ့ အဲ့ဒီလဲလျောင်းတဲ့ခံမှာလည်းပဲဘုန်းကြီးတို့လျောင်းတဲ့အချိန်လေးမှာရှိပါသို့မဟုတ်အိတ်တဲ့ခံမှာလည်းအိပ်ရာလေးပေါ်မှာအိပ်ရင်ရှိပါအဲ့တော့အိပ်ရာလေးပေါ်မှာရှိတဲ့ခံမှာဘုန်းကြီးတို့ပြည့်နဲ့အိပ်တဲ့ပုဂ္ဂိုလ်ရှိတယ်။စောင်းရက်အိပ်တဲ့ပုဂ္ဂိုလ်ရှိတယ်။တကယ်လို့ပြည့်တဲ့အနေအထားမျိုးနဲ့စိတ်တည်းရှိရင်ဖောင်းတာပင်လာလေးသို့မဟုတ်ဝင်ပြီးထွက်လေးလေးရှိပြီးတော့မှန်ရတဲ့အိမ်လိုရပါစောင်းရက်ကလေးအိတ်တတ်တဲ့ပုဂ္ဂိုလ်ဆိုရင်တော့အိတ်တယ်ထီတယ် ဘယ်လိုရှိရမလဲအိတ်တယ်ရှိအိတ်တယ်ရှိတယ်ဆိုတာကဘုန်းကြီးဒီမှာအိတ်နေတာလေးကတက္ကလတကာယတတိရိယတော်ပတာရဏံဘုန်းကြီးတိရိယတော်ပတာရဏဆိုတာဖီလာကန့်လန့်စနေခြင်းကိုတယနာတိအိတ်ချင်းဟူ၍ဝါလျောင်းချင်းဟူ၍ဥစ္စရိခေါ်ဆိုတာလေဖီလာကန့်လန့်စန့်စန့်လေးနေလိုက်တာစန့်စန့်ကြီးအိတ်နေတာစောင်းရပဲဖြစ်ဖြစ်ပဲလည်းပဲဖြစ်ဖြစ်စန့်စန့်ကြီးပါပဲနိ အဲ့လိုစသန့်နေနေတာကိုသိတယ်ကျမ်းနဲ့ချိနေတဲ့နေရာခေါင်းနဲ့ထိခေါင်းနဲ့ချိတဲ့နေရာလေးပဲဖြစ်ဖြစ်လက်ပြင်နဲ့ကျမ်းနဲ့ချိတဲ့နေရာလေးပဲဖြစ်ဖြစ်ခါးစီယူနဲ့ကျမ်းနဲ့ချိတဲ့နေရာပဲဖြစ်ဖြစ်ထင်ရှားတဲ့နေရာလေးတစ်ခုကိုထိတယ်အိတ်တယ်ထိတယ်ဒီလိုမရှိပါဘူးလားရှိပါပါတယ်ရှုနေတဲ့အခါကျတော့တေချာရှုနေရင်ပထမတော့မိမိရဲ့ကိုယ်ကြီးကစမ်းသပ်ကြည့်နေတာပဲတွေ့တာပဲခန္ဓာကိုယ်ကြီးပုံမှန်တရားကြီးမထင်ရဘူးလားထင်ရပါဘူး ဒါပေမဲ့ယောဂီမိမိရှုရကမ္မထာကိုသာဆွဲဆွဲနေပြီးဒီပုံမှာအာယုံလေးဆိုင်အောင်ရှုနေတာရှုနေရင်အဲ့ဒီအထိတွေလို့ရှုနေတဲ့အခါလေးမှာဆိုရင်ဒီစန့်စန့်ကြီးဖြစ်နေတာကဒီရုပ်ကိုကြီးလို့မထင်ရဘူးနဲ့တခါနဲ့စန့်ပြီးတော့တောင်းနေတဲ့သဘောဒါပဲတွေ့နေရတယ်အဲ့ဒီသဘောလေးပဲတွေ့နေရတယ်စန့်တာပိလာကန်းတာစန့်နေတဲ့သဘောလေးစန့်နေတဲ့သဘောလေးပဲတွေ့ရတယ် ပုံမှန်သဏ္ဍာန်ကြီးကိုဘယ်လိုမှပုံကိုဖမ်းကြည့်လို့မရဘူးကိုယ်ပုံကိုဖမ်းကြည့်လို့ကိုမရတော့အာယုံမိလာပြီဆိုရင်အဲ့ဒီပုံကအိတ်တယ်ဆိုရင်စနေတဲ့သဘောပဲတောင်းတော်ကြီးသဘောပဲအဲ့ဒါလေးနဲ့ကျမ်းနဲ့ထိနေတဲ့နေရာလေးတနေရာလေးပဲထိတာကလည်းခေါင်းနဲ့ထိတာလည်းမထင်ရှားဘူးခေါင်းနဲ့ထိနေတယ်လို့လည်းမသိဘူးလက်ပြင်နဲ့ထိတယ်လို့လည်းမသိဘူးခါးစီရိုးနဲ့ထိတယ်လို့လည်းမသိဘူးသူထိရဲ့နေရာလေးပဲကွက်ပြီးသိတယ် အဲစန့်အိတ်တယ်ဆိုရင်လည်းစန့်နေတယ်တောင့်တင်းနေတဲ့သဘောလေးပဲတွေ့တယ်အဲ့ဒီသဘောလေးကိုသိနေပြီဆိုရင်အမှန်သိလားအမှန်သိလားအမှန်သိပါဘူးအမှန်သိပြီအဲ့ဒီသဘောလေးကိုသိအောင်တက်ဝင်အောင်ဉာဏ်တက်ဝင်အောင်ကြားရှုရှုရင်အဲ့ဒီသဘောလေးတည်းပဲသိနေလိမ့်မယ်ကိုယ့်ရဲ့ကိုယ်ပုံတန်တန်ကြီးကိုဘာမှဖမ်းလို့မရဘူးဒါကြောင့်မို့သူသဘောလေးနဲ့အဲ့ဒီအိတ်နေတဲ့သဘောလေးရဲ့သိနေတဲ့သဘောလေးရဲ့ဒါလေးတစ်ခုလေးအဲ့လိုကိုယ်ပြီးတော့သိသွားရင်တော့ဟိုကဝိပဿနာရှုမှတ်ဖို့တမာရီအားဖြင့်ချက်တန်အားကောင်းလာပြီဆိုရင် ရှူရင်းရှူရင်းနဲ့ပဲအဲ့ဒီမှာဒါလေးရဲ့တိမှုလေးကလည်းပဲပေါ်ပြီးကြောက်ဟိုကထင်ရှားနေတဲ့စနေတဲ့တောက်နေတဲ့သဘောလေးကလည်းပေါ်ပြီးကြောက်မြဲတာတွေ့မလားမမြဲတာတွေ့မလားမြဲတာတွေ့ပါပါဒီတိုင်းပဲတွေ့မှာဒီတရားဆက်နေတဲ့အချိန်လေးမှာဒီလိုပဲတွေ့သွားမှာဘုန်းကြီးတို့လက်စော်ပြတဲ့ထက်ကဒီလျောင်းဆက်တဲ့အချိန်လေးမှာတရားရသွားတာဆိုတာညီတော်အနန္ဒာလေဘယ်သူပါလိမ့်မလဲညီတော်အနန္ဒာညီတော်အနန္ဒာ ဒါပေမဲ့လို့ဒီလိုအနန္တအကြောင်းကိုပြောမယ်ဆိုရင်အိတ်တဲ့ချိန်တရားရတာမဟုတ်ဘူးနော်ဆရာအောင်စင်မှာလဲချိန်ပါလေဆရာအောင်စင်မှာဆရာအောင်စင်မှာဘုန်းကြီးတို့ကတမစင်ပိုင်းတွေကိုဘုန်းကြီးတို့ဟောပြီဆိုရင်တော့အိယာဝင်ပုံကစပြီးဘုန်းကြီးတို့သင်ပြပေးပါတယ်အိယာဝင်တဲ့အခါမှာကိုယ့်ရဲ့အိယာနေရာလေးကရောက်တဲ့အခါရက်တာကစပြီးတော့နောက်ပြီးတော့ဒီမှာကရင်ပေါ်မှာရှိတဲ့အခင်းလေးကိုကင်နာကစပြီးတော့အခင်းလေးပြင်နာကစပြီး ခြေတော်ကြီးကိုလက်လန်းတာဆိုတာခြေတော်ကိုချတာလားဆိုတာအကုန်အဲ့ဒါတွေကိုအကုန်လုံးမှတ်ရနောက်ပြီးတော့ဂရေမောရောက်တာဂရေမောတက်တာအိယာကိုလှည့်ချတာအဲချမ်းနဲ့ခြီသွားတာခြီတော်ကိုတန်းကိုဂရေမောတင်တာဒါလေးတွေကသာအကုန်လုံးမှတ်ပုံလေးတင်ပေးရအခုဒီမှာညီတော်အာနန္ဒာဟာရသော်ဘုရားပြိဋိဘံစံပြီးတဲ့အချိန်ထိအောင်သူဟာဉာဏ်တာမဖြစ်သေးဘူးသောတာပန်အရာပဲရှိသေးတယ် အဲ့ဒီမှာသောတာပန်ကြီးရမယ်ရှိသေးလို့ပဲလေညီတော်အနန္ဒာမြတ်စွာဘုရားပြိဋိဘံဆံတော်တစ်ခါလေမြတ်စွာဘုရားနာမကပ်ပြီးငိုတော့တာပဲလေတင်ကကောင်းမှုချိုးပြီးငိုတော့မြတ်စွာဘုရားမြတ်စွာဘုရားမရှိတော့တဲ့နောက်ပိုင်းမှာဒီစီတော်အကြောင်းကိုကြည့်ရလည်းပဲတခါလည်းဘယ်သူမှဝင်နဲ့ထွက်တဲ့လူမရှိဘဲနဲ့ချုပ်ကပ်သွားတော့မှာပါဗျာအဲ့တော့အဲ့ဒီအကြောင်းအရာတွေကိုသူပြောပြောပြီးတော့ငိုတာအဲ့ဒီမှာမြတ်စွာဘုရားညီဝါညီကအနန္ဒာတဲ့ တင်ပါမမစိုးရင်နဲ့တင်ပါမမစိုးရင်နဲ့ငါဘုရားကိုကြည်ညိုကြတဲ့ပုဂ္ဂိုလ်ကြီးဘုရားဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်ကြီးဟာဒီငါဘုရားဟောတော်မူတဲ့နေရာငါဘုရားဓမ္မစကြာတရားကိုဟောတော်မူတဲ့နေရာငါဘုရားသဗ္ဗညုတရွှေဉာဏ်တော်ကြီးကြတော်မူတဲ့နေရာငါဘုရားပြိဋိဘံစံတော်မူတဲ့နေရာဒီနေရာတွေကိုလာပြီးတော့ကြည်ညိုကြနိုင်တယ်ဖွညိုကြနိုင်တယ် အဲ့ဒီလိုလာရောက်ကြီးညိုဖူးမြော်ပြီးတော့သူတို့ဟာသံဝေကဉာဏ်လေးဖြစ်ကြလိမ့်မယ်။ဘာဉာဏ်လေးဖြစ်ကြမှာလဲ။သံဝေကဉာဏ်ပါဗျာ။အဲ့ဒီမှာသံဝေကဉာဏ်လေးဖြစ်ကြလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ရဲ့ပေကလွတ်ကြလိမ့်မယ်။ပေပေကလွတ်ကြလိမ့်မယ်ဆိုတော့ဗျာမင်းရှင်။ခုဒီနေ့ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်ကြီးအဲ့ဒီသံဝေဇနီးယလေးခြားတာကိုတွားပြီးတော့ဖူးမြော်ကြတာလေးရှိဘူးလား။ရှိပါတယ် ဒါပေမဲ့ခက်တာကတန်ဝေကညာမရှိဘဲနဲ့အဲ့ဒီမှာသွားပြီးဈေးဝယ်ဖို့ပဲစီကူကြတယ်တန်ဝေကညာမရှိဘဲနဲ့အဲ့ဒီမှာသွားပြီးရန်ဖြစ်ကြတာတော့ဆိုးတယ်တခါလေနေရာလူပြီးရန်ဖြစ်ကြတာကားပေါ်မှာနေရာလူတာအိယာနေရာလူတာတော်တော်တော့ရှစ်စရာကောင်းတယ်အဲ့ဒီမှာရသော်ဗျာမင်းကြည့်ကြတာကရှင်းရှင်းလေးပဲငါဗျာကိုကြည်ညိုကြတဲ့ပုဂ္ဂိုလ်တွေက ငါဘုရားဒီပြိဋိဘဆန္ဒမူတဲ့နေရာငါဘုရားဖွင့်လို့ဘုရားဖြစ်တော်မူတဲ့နေရာတမစကြာဟောတော်မူတဲ့နေရာခန္ဓာပြိဋိဘဝန်ဆန္ဒမူတဲ့နေရာဒီနေရာတွေကိုလာပြီးတော့ဟောတစ်ချိန်လုံးကဒီနေရာမှာသဗ္ဗညုတဉာဏ်တို့ကြီးရမူတဲ့နေရာကိုမြတ်စွာဘုရားမရှိတော့ပါလားဟဲ့သဗ္ဗဉာဏ်ကြီးဖြစ်ရဘုရားဆောင်ဘုရားရှင်ကိုယ်တော်မြတ်ဒီနေရာမှာတမစတရားဟောတော်မူတဲ့နေရာအခုကြတော့နေရာလေးတောင်မှတတ်တမမမတွေ့ရတော့ပါလား အဲ့လိုတံဝေကဉာဏ်တွေဖြစ်ရမယ်ဆိုတာအခုတံဝေကဉာဏ်တွေကိုကြည့်ကြ။တံဝေကဉာဏ်တွေကဖြစ်ပေါ်လာမယ်ဆိုရင်ဒီပုဂ္ဂိုလ်ရာဘယ်ကလွတ်ကြလိမ့်မယ်လို့မြတ်စွာဘုရားဟော။အဲ့ဒီမှာညီတော်အာနန္ဒာကိုမှာပဲအဲ့ဒီညီတော်အာနန္ဒာကလည်းပဲဘုရားတို့ဒီမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဘိနိဗ္ဗာန်ဆံပြီးတဲ့နောက်ပိုင်းကျတော့ရှင်မကတ္တဗမထေရကြီးကသူ့ရဲ့ခရီးစဉ်ပေါ့ရှင်မကတ္တဗမထေရကြီးကခရီးကျေးဇူးတော်ကြီးကြွချီတာများအဲ့ဒီမှာသူ့ရဲ့နောက်မှာပါလာတဲ့ ပိဋကပေါ့ဒါနပိဋကအဲ့ဒီမှာ तू မသိဘူးမြတ်စွာဘုရားပြိဋိဘာစံတော်မူတာကို तू မသိသေးဘူးအဲ့ဒီအချိန်မှာပရပယဟန်ကြီးတစ်ပါးကနေပြီးတော့မြတ်စွာဘုရားပြိဋိဘာစံပြီးဆိုတဲ့အကြောင်းကို तू ကြားသိရတယ်အဲ့လိုကြားသိရတဲ့အခါကျတော့မှရှင်မာကတ္တဗမရှိမရှိကိုရှင်ပြားတို့သိဘူးလားခုပြေဝင်သွားကြမှာလေရှင်ပြားတို့ဘောဓမဗုဒ္ဓကပြိဋိဘာဝန်ဆံတော်မူသွားပြီလေဆိုတော့အဲ့ဒီမှာကြားလိုက်တော့မှရှင်မာကတ္တဗမရှိမရှိခီးဆက်လို့ဖြစ်တော့မြတ်စွာဘုရားထားသွားတော့မယ် အဲ့ဒီမှာခီးတစ်ထောင်နာဒီလိုမြတ်စွာဘုရားပြိဋိဘံဆံတော်မူတော့မယ်ဆံတော်မူသွားပြီဆိုတဲ့သတင်းစကားကြားတဲ့အခါကျတော့သောတာပန်ပုဂ္ဂိုလ်တွေနဲ့ဥထုဇဉ်ယဟန်တွေငိုကြတာကိုအဲ့ဒီမှာသင်္ကန်းခေါင်းမချိုးပြီးတော့ငိုကြဆုံးလည်းစားနိုင်တော့အဲ့ဒီခါကျတော့မှဟိုကြီးမှဖြစ်လာတဲ့ယဟန်ကြီးတစ်ပါးပေါ့ကြီးမှဖြစ်လာတဲ့ယဟန်ကြီးတစ်ပါးကနေပြီးတော့ငိုနေတဲ့ယဟန်တွေကိုဟာကိုတော်တို့ဘာလို့ငိုကြတာလို့ ဘာလို့ငိုကြတယ်ဒီအချိန်ဟာကိုလိုတို့ပြုံးရပျော်ရရဲမောရမယ်အချိန်ကောရမဘုရားကရှင်ပြားတို့ပြီးတော်တို့ကိုတခါလေစီကံချက်တွေထုတ်ထုတ်ပြီးတော့ဟိုဟာမလုပ်ရတရားမလုပ်ရဟိုလိုမနေရဒီလိုမနေရဟိုလိုမစားရဒီလိုမစားရဟိုလိုမဟုတ်ရဒီလိုမဟုတ်ရတန်ရစ်ချက်တွေနဲ့အမျိုးစုံစီကံချက်တွေနဲ့ပညာချက်တွေထားပြီးတော့ကြမ်းမှတ်တယ်အခုကြမ်းမှတ်ပြီးမဲ့လို့မရှိတော့ဘူးလေတပည့်တော်တို့လွတ်လပ်ကုန်ပြီ ဒီချိန်ဟာငိုရမယ့်ချိန်မဟုတ်ဘူးရှင်ဗျာပြောရမယ့်ချိန်ဆိုပြီးပြောတာပါရှင်မကတ္တမမထေရကြီးမျက်စိနဲ့လည်းမြင်နားနဲ့လည်းကြားအဲ့ဒီချိန်မှာတာဝေကနေဖြစ်လိုက်တာခြေလမ်းမြတ်စွာဘုရားရှင်ကိုရောမြတ်ကြီးပြိမိဗံဆံလုံးမှာအခုမှရက်ပိုင်းရှိသေးတယ်ဒီလိုပုံကူမျိုးကြီးရှိနေပါဘောလားဒီအဓမ္မဝါရတွေမထုံးသားရင်ဓမ္မဝါရလေးကိုတည်တဲ့နေအောင်ငါကြိုးစားမှဖြစ်မယ်ဆိုပြီးတော့အဲ့ဒီမှာမြတ်စွာဘုရားခန္ဓာပြိမိဗံဆံပြီးတဲ့နောက် မကြခင်ပေါ့နှစ်လလုံမြောက်တဲ့အချိန်ကာလမှာတန်ခါရဏတင်ပွဲကြီးကျင်းပမယ်ဆိုပြီးတော့အဲ့ဒီမှာမြတ်စွာဘုရားဟောထားတဲ့တရားတွေစုစည်းမယ်ပေါ့ဒီတရားတွေမပြော့ပြဲအောင်စုစည်းမယ်ဆိုပြီးတော့ယဟန်က900ကိုစုစည်းပြီးတော့အဲ့ဒီမှာတန်ခါရဏတင်မှာမြတ်စွာဘုရားရဲ့တရားတွေမပြော့မပြဲအောင်သူစုစည်းမှာအဲ့လိုစုစည်းပြီးတော့တန်ခါရဏတင်မှာဆိုတော့ယဟန်ကမထေရတည်ရတင်မှာဆိုတော့သို့တော်ညီတော်အာနန္ဒာမပါလို့လည်းမဖြစ်ဘူးဘာကြောင့်မပါလို့မဖြစ်တယ်လဲဆိုတော့ မြတ်စွာဘုရားဟောတဲ့မြတ်တရားတိုင်းတရားတိုင်းမှာညီတော်အာနန္ဒာအားလုံးလာချမ်းမှတ်သားထားတယ်။ညီတော်အာနန္ဒာဟာသူ့ကိုအလုံးကျွေးခန့်တဲ့ခါကာလတုန်းကပဲစုလေးပါတောင်းစုလေးပါစုရှိခုကိုတောင်းဆိုထားတယ်သူက။အဲဒီတောင်းဆိုထားတဲ့အထဲမှာညီတော်အာနန္ဒာမြတ်စွာဘုရားတပါးတဲ့တပည့်တော်မပါဘဲနဲ့ ပုဂ္ဂိုလ်တဦးတယောက်ကိုဟောကြားခဲ့လို့ရှိရင်အဲ့ဒီဟောကြားခဲ့တဲ့တရားကိုတပည့်တော်ကိုပြန်ပြီးဟောကြားပေးပါဗျာအဲ့လိုဟောကြားပေးမယ်ဆိုမှတပည့်တော်ဆရာမြတ်စွာဘုရားကိုဝေကြီးဝင်ငယ်ပြုမှာဖြစ်ပါတယ်အဲ့လိုတောင်းဆိုပါတယ်အဲ့ဒါကိုမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးဟာဘယ်နေရာကိုပဲတရားဟောရဟောပဲပြန်လာရင်ညီတော်အာနန္ဒာကိုမလုပ်ပြရတယ်ပြန်ဟောရဟောပြရတယ်အဲ့လိုပြန်ဟောပြတဲ့တရားတွေကိုညီတော်အာနန္ဒာအလုံးမှတ်သား ပြီးတော့ထိမ့်သိမ့်ထားတရားအလုံးကိုစူးစီးသိသိထားတဲ့အတွက်ကြောင့်ဘုရားတော်အနန္တာဓမ္မဗန္ဒာကာရိကတရားဗန္ဒာဆိုကြီးဖြစ်တယ်ရသော်ဘုရားရဲ့တရားဗန္ဒာတိုက်ကြီးဖြစ်တယ်အဲလိုဒီလိုအနန္တမပါလို့ဒီတက္ကရာတင်ဝေးကြီးကဘယ်လိုမှမပြည့်စုံနိုင်ဘူးဖြစ်နိုင်ဒါကြောင့်မို့ရှင်မတ္တဗမထေရကြီးကဒီလိုအနန္တကိုတရားကိုကြိုးစားအထုတ်ပါဘာကြောင့်လဲဆိုရင်ဒီထဲမှာယဟန္တာကြီးရဲ့ သံဃာရတင်မှာဖြစ်တဲ့အတွက်တဏ္ဍစင်စင်ကြယ်ကြယ်နဲ့သံဃာရတင်မှာဖြစ်တဲ့အတွက်ယန္တာဖြစ်အောင်အထုတ်ခိုင်းပါဒီတော့အာနန္ဒာကလည်းကျူးစာအထုတ်ပါလေသို့တော့မြတ်စွာဘုရားပြိဋိဘံစပြီးလို့မှလာပိုင်းရှိသေးတာလေတလားနှစ်လားဒီလောက်ပိုင်းရှိသေးတာဆိုတော့အလုံးတရားဓမ္မတွေကလည်းဝမ်းနဲ့ကြပူဆွေးကြလို့မဆုံးနိုင်ဘူးမြတ်စွာဘုရားကိုတတိယဝမ်းနဲ့ပူဆွေးတဲ့ပုဂ္ဂိုလ်ကမြတ်စွာဘုရားအနိနာမှာပြည့်စုံလုံခြုံရတဲ့ဤတော်အာနန္ဒာစီကိုပဲသွားသွားပြီးတော့တခါလေ ပြောကြရှောက်ကြငိုကြဝမ်းနေကြပူဆွေးကြညီတော်အနန္ဒာကဒီပုဂ္ဂိုလ်တွေကိုတရားဟောပေးရအဲ့လိုနေ့လည်အချိန်မှာတရားအထုတ်ချိန်ညာရသေးရလားမရပါဘူးဒီပိသက်တွေနဲ့မရဘူးအဲ့ဒီမှာညီတော်အနန္ဒာညပိုင်းညပိုင်းမှာတရားထုတ်တယ်ညပိုင်းကျတော့ပို့ပြီးတော့အားလုံးဒုသူတွေနဲ့ဒီအားလုံးဒိဋ္ဌိဆန်တွေအားလုံးအိမ်မောကြတဲ့အချိန်ဆိုတော့တိတ်ဆိတ်မှုပို့ပြီးတော့မရဘူးလားရပါတယ် ဒီတမာရီဉာဏ်ဉာဏ်ရခြင်းရင်ဘယ်ချိန်မှအထောက်ရမလဲ။ရခြင်း။ဒီခွင့်ရတော့ဉာဏ်ဉာဏ်ပေးထားပြီနော်။ဒါပဲ။ဉာဏ်ဉာဏ်ပေးထားပြီနော်။နေ့တည်းကျဆူလုံးလို့ဘုရားဆိုတဲ့ပုဂ္ဂိုလ်ဘာမှပြောရမလို့တော့တိတ်ဆိတ်တဲ့အချိန်ဘုန်းကြီးပြောပေးထားပြီ။ဒါကြောင့်အဲ့ဒီမှာညီတော်အာနန္ဒာညတိတ်ဆိတ်တဲ့အချိန်မှာတရားထုတ်ပါအဲ့ဒီအာထုတ်တဲ့ကံမှာအထူးပြုအာထုတ်တာကဈဉ္ညာကမ္မထာဘာကမ္မထာလဲဈဉ္ညာကမ္မထာမှာဈဉ္ညာကမ္မထာကို ရှင်သာရိပုတ္တရှင်ညောအနန္ဒာထုပြုပြီးအာထုပါအဲ့ဒီလိုငယ်ကြိုးစားထုတ်ပြီးမြတရက်လာလည်းမဖြစ်တရက်လာလည်းမဖြစ်ဘာကြောင့်လဲဆိုတော့ဖြစ်ခြင်းတဲ့လောဘစိတ်ကဥသိနေတယ်ဉာဏ်ဉာဏ်ကြီးတရားဥရပါခြင်းနဲ့ယန္တာဖြစ်ခြင်းနဲ့ဘာကြောင့်လဲတန်ခါရလာတင်မဲ့ရက်ကလည်းတစ်ဖြည်းဖြည်းတစ်ဖြည်းဖြည်းနဲ့ဝေးသွားတာနီးလာပြီလားနီးလာပါနီးလာပြီဆိုတော့ယန္တာဖြစ်ဖို့ကသိအရေးကြီးနေတယ်အဲဒီမှာဉာဏ်ကိစ္စပြီးဆုံးဖို့ကအရေးကြီးနေပြီဆိုတော့တင်းပြီးပြီးစ조사တယ်ဝရိယတူပြီးစ조사တယ် ကြိုးစားပြီးမယ်လို့လည်းလို့ဝိရတွေလွန်ကင်းနေတော့ဉာဏ်ကတော့ဖြစ်ရလားမဖြစ်ပါဘူးဉာဏ်မဖြစ်ဘူးဝိရလွန်ရင်ဥဒိစ္စဖြစ်တယ်ဝိရိယလိုရင်ဘာဖြစ်တာလဲဥဒိစ္စပါတမာရီလိုရင်ဌိနာမေတာဖြစ်တယ်တမာရီလိုရင်ဘာဖြစ်လဲဌိနာမေတာပါဘုန်းကြီးတို့ယောဂီများတစ္ဆဆန်နဲ့တမာရီနဲ့လုံးနေကြတာဖြစ်တယ်တစ္ဆဆန်နဲ့တမာရီနဲ့လုံးနေတာမသိဘူးအဲဒါကဘုမဝိရိယလိုရင်ဥဒိစ္စဖြစ်တယ်ဆိုတော့အခုညီတော်အနန္တဝိရိယလိုနေတာ ရခြင်းစိတ်တွေအာကြီးနေတာဖြစ်ခြင်းစိတ်တွေအာကြီးနေအာကြီးပြီးတခါလဲကြိုးစားကြိုးစားတော့လည်းမရတော့ပင်မကိုရောပင်မစိတ်ရဲ့ပင်မဖြစ်နေအဲ့ဒီအချိန်မှာသူ့ကိုယ်သူစိတ်သက်တည်ကြတယ်ငါတရားရနိုင်တဲ့ပါရမီရှိမှရှိပါတော့မလားတရားမှရနိုင်ပါတော့မလားလို့သူစိတ်သက်ဖြစ်တယ်အဲ့ဒီအချိန်မှာမြတ်စွာဘုရားကပြိဋိဘံမစံမြေမှာညီပေါင်းညီမအနန္တငါဘုရားမရှိတဲ့နောက်ပိုင်းတင်တရားကိုကြိုးစားအထုတ်ရတဲ့ တင့်မှာတရားရနိုင်တဲ့ပါရမီတွေရှိတယ်ဆိုတာကိုဇာတိတော်များချမှတ်ထားခဲ့။ဒါဆိုဘုရားကိုယ်တိုင်ဖွင့်ပြီးပြောခဲ့တဲ့စကားလေးကြံကြား။အဲ့ကြံကြားတာအားလေးရှိတယ်ကြံကြိုးစားပြန်။ကြိုးစားတော့ခရီးမရောက်ပြန်ပင်ပန်းပြန်အဲ့ဒီမှာစိတ်ဓာတ်တွေကျပြန်။အဲ့ဒီလိုနဲ့ကြိုးစားရင်ကြိုးစားရင်တရက်နဲ့လည်းနောက်ဆုံးဘုန်းကြီးတို့မနေ့ကဆိုရင်တန်ခါရတဲ့တင်မွေးကြီးစားတော့ဒီကနေ့ညောအာနန္ဒာယဟန္တာမဖြစ်သေးဘူး။သောတာပန်လည်းရှိသေးတယ် အခြားခြားယဟန်တို့တွေကလည်းပဲညီတော်အနန္တကျူးစာအထုအောင်မျိုးမျိုးပေါ်ပြီးပြန်နေပြီးတော့ပြောကြပြောကြဆိုကြတိုက်တွန်းကြပေါ့အဲ့ဒါနဲ့ညီတော်အနန္တနောက်ဆုံးနေ့ဖြစ်မနေ့ကဆိုရင်သာသနာတင်တော့မယ်အဲ့ဒီမှာဒီနေ့တခါလေကျူးစာပြီးတော့မနေမနာကျူးစာပြီးတော့ဈဉ္ညာအမှတ်နဲ့ရှုမှတ်တယ်ဈဉ္ညာအမှတ်နဲ့ဆိုတော့ကုယောဂီလိုရှုမှတ်တယ်လို့ပါကိစ္စတော်ဝါကိစ္စမိတိပါဇာနာတိတောင်းနေတဲ့အမူအရာလေးကိုပဲသတိကပ်ပြီးရှုမှတ်နေပါ အဲ့လိုကြိုးစားပြီးဈဉာန်လျှောက်ပြီးရှုမှတ်တယ်ဘယ်လိုမှတရားရဲ့အရေးတွေမထင်ဘူးဒီညတယ်မအိတ်ချမ်းကြိုးစားနေတာဆိုတော့မနေ့ကဆိုရင်လည်းတန်ခါကတင်ပွဲကြီးစတော့မှဆိုတော့သူ့အတွက်ပို့ပြီးတော့အရေးမကြီးဘူးလားအရေးကြီးပါတယ်အရေးကြီးနေတယ်တရားရဖို့ကသိအရေးကြီးနေတယ်အဲ့ဒီမှာကြိုးစားပြီးဝိရိယတွေလုံလုံလေးလေးကြိုးစားရခဲ့တယ်ပင်လည်းပင်လန်းလာတယ်အဲ့ဒီမှာပင်လည်းပင်လန်းလာတဲ့အခါသူပြန်သတိရတယ် ငါဝိညာဉ်နဲ့လုံခဲနေလို့လားအဲတော့ငါခဏလေးနားလိုက်အောင်ပါဖြစ်မယ်ခဏလေးနားလိုက်မယ်ဆိုတော့စိတ်ကိုတင်းလာတာလျှော့တာလျှော့လိုက်တာအဲ့ဒီမှာစိတ်ကိုလျှော့ချတာစိတ်ကိုလျှော့ချတာအဲ့ဒီမှာသူ့ရဲ့ညောင်ဆောင်လေးရှိတယ်ခရင်ညောင်ဆောင်လေးရှိတဲ့နေရာကိုသူဈဉ္ညာအမှတ်တရားလေးနဲ့ပဲသွားတယ်အဲ့ဒီမှာအမှတ်တရားလေးနဲ့သွားပြီးတော့အဲ့ဒီမှာခရင်ညောင်ဆောင်ကိုထိုင်နေတယ် အဲ့မှာရက်တဲ့မူရလည်းရက်တယ်မှန်တယ်ထိုင်ငင်တဲ့စိတ်ဖြစ်တော့လည်းထိုင်ငင်တဲ့စိတ်မှန်တယ်ထိုင်ချလိုက်တော့လည်းထိုင်နေထိုင်နေထိုင်နေမှန်တယ်ထိုင်ပြီးပြန်တော့တညာလုံးညင်300မှာဈဉ်ညံလျှောက်ပြီးရှုမှတ်နေတာရက်ပြီးရှုမှတ်နေတာဆိုတော့ခါရီကလည်းပဲတောင့်တင်းနေအဲ့ဒီကမှာလဲခြင်းစိတ်ရောမဖြစ်နိုင်ဘူးလားဖြစ်နိုင်ပါတယ်အဲ့ဒီမှာလဲခြင်းစိတ်လေးဖြစ်လာတဲ့အခါလဲခြင်းစိတ်လေးမှန်လိုက်တယ်နောက်တစ်ဖြည်းဖြည်းခန္ဓာကိုလှည့်ချစိတ်တင်းထားတာလားလျှော့ချတာ လျှော့ချတယ်အဲ့မှာဝိညာဉ်ကိုလျှော့ချတယ်အဲ့မှာလဲခြင်းစိတ်လေးဖြစ်လာတဲ့ကလဲခြင်းနဲ့လဲရင်နဲ့လဲလဲအဲ့ဒီမှာလျှော့ချလိုက်တဲ့အခါကျတော့မှလဲတာလေးကိုသွားပြီးတော့အာယုံကမိသွားတာတဆင်းချသွားလိုက်ကျဲသွားလိုက်နောက်တဆင်းချလိုက်ပြက်လိုက်နဲ့အဲ့ဒီမှာလဲမှုရဲ့အဆင့်ဆင့်ဖြစ်ဖြစ်နေတာကိုတရားမြင်သွားတယ်အဲ့ဒီမှာဖြစ်ပြညာတခါလေးပေါ်သွားတယ်ဖြစ်လိုက်လဲတာလေးတဆင်းပြက်လိုက်တဆင်းပြက်လိုက်တဆင်းပြက်လိုက်တဆင်းပြက်လိုက်တဆင်းပြက်လိုက်ခန္ဓာကိုယ် အဲ့ဒီမှာအောက်ကိုတစ်ဆင်းချင်းကျသွားလိုက်တာနောက်ဆုံးအောက်ကခြေထောက်ကလည်းပဲမြေကြီးနဲ့လွတ်သွားပြီမြေကြီးနဲ့လွတ်သွားပြီခြေထောက်ကလည်းမြေကြီးနဲ့လွတ်သွားပြီလှည့်နေကြတာဒါပေမဲ့လို့ခေါင်းကလည်းကျန်းနဲ့မထီသေးဘူးအဲ့ဒီမှာခေါင်းကလည်းကျန်းနဲ့မထီခင်ခြေထောက်ကလည်းမြေကြီးကနေလွတ်သွားတဲ့ချိန်လေးမှာအဲ့ဒီဖြစ်ဖြစ်ညာကြီးတခါတည်းအဆင့်ဆင့်ဖြစ်ပြီးတော့နောက်ဆုံးမဲအဆင့်ဆင့်ဖူအဆင့်ဆင့်ဆက်ရောက်ပြီးတော့ကိလေသာအလုံးကုန်ခန်းပြီးယန္တာမထီမြတ်ကြီးဖြစ်သွားတာ လဲလျောင်းစင်မှာလဲချိန်မှာလဲလဲလျောင်းစင်မှာစိတ်စင်ဖြစ်တာလားလဲလျောင်းစင်ဖြစ်တာလားလဲလျောင်းစင်မှာဒီခန္ဓာကိုယ်ဒီမှာလဲနေစင်မှာအိတ်တယ်ဆိုတာကျမ်းနဲ့ခေါင်းနဲ့အကုန်လုံးထိသွားတဲ့ချိန်မှာခေါင်းနဲ့လဲကျမ်းနဲ့မထိသေးဘူးခြေတော့ကလည်းကျမ်းကနေတော့သွားတယ်အဲ့ဒီချိန်လေးမှာမှကိရိတာအသောကိုယ်ကံရလာဖြစ်သွားတာဒါကြောင့်ဘုန်းကြီးတို့ယောဂီများကအခုအေးရဲမှတ်တယ်ဆိုတာကအေးရဖို့ရောက်ဆောင်းချုံပြီးတော့မှပေါင်းနေပြီမဟုတ်ဘူးတော့ကွာနေတယ် အဲ့တော့အဲ့ရဝင်ချိန်ကစပြီးတော့ရှုမှတ်သွားရမှာဟုတ်တယ်ကောလားမှန်ပါဗျာဒါကြောင့်မို့ဘုရားတို့ယောဂီများဒီတရားဥစဉ်ရှုမှတ်ရင်လည်းတရားမရနိုင်ဘူးလားရနိုင်ပါတယ်ဗျာဒါကြောင့်မို့ဣရိယာပု၄ပါးမှာဘယ်ဣရိယာပုနဲ့ပဲရှုရှုရှုခြင်းနဲ့ဣရိယာပုနဲ့ရှုရှုရှုပါတရားရနိုင်တာကြီးတယ်ဗျာ ဟုတ်တယ်ပေါ့လားမှန်ပါတယ်တရားလည်းတွေ့နိုင်တယ်အဖြစ်ပြဉာဏ်တွေလည်းမပေါ်နိုင်ဘူးလားပေါ်နိုင်ပါတယ်အိဋ္ဌဒုက္ခအနတ္တဉာဏ်တွေလည်းမပေါ်နိုင်ဘူးလားပေါ်နိုင်ပါတယ်ဒီဉာဏ်တွေပြည့်စုံပြီးတော့ဩမင်းရှင်ရှင်ပူစင်းတွေဆက်ရောက်ပြီးတော့ယဟန္တာတိအောင်တော့မဖြစ်နိုင်ဘူးလားဖြစ်နိုင်ပါတယ်ဒါကြောင့်မို့ဣရိယာပုံများယူရည်တရားလူသေးရလားမလိုပါဘူးသို့တော်ဘုရင်ကျမ်းဂန်မှာပါတဲ့အတိုင်းပြောပြဖို့မယ်ဝိသုဒ္ဓိမေမှာဘုရင်တို့ဖွင့်ပြထားတာဝိပဿနာရှုရတဲ့အခါမှာတော့ ထိုင်ကမ္မထာထိုင်ဣရိယာပုဟာပဋ္ဌာနာထားရမှာပါဘာကုပ္ပဒါနာထားထုတ်ရမလဲထိုင်ဒီထိုင်တဲ့ဣရိယာပုကပဋ္ဌာနာပါ အခြားဣရိယာပုက အချမ်းရမှာပဲဟုတ်တယ်မို့လားမှန်ပါဘူးဒါကြောင့်မို့အချမ်းရမှာဆိုရင်မရှုဘဲနဲ့နေလို့မဖြစ်ဘူးသူရှုခြင်းအချင်းလည်းပဲတရားမတွေ့နိုင်ဘူးလားတွေ့နိုင်ပါလိမ့်မယ်တရားရောမရနိုင်ဘူးလားရနိုင်ပါလိမ့်မယ်ဒါကြောင့်မို့အထုတ်တဲ့အခါမှာအထူးပြုရမယ်ကမ္မထာကိုလည်းအထူးပြုအပ်လို့ပါ သို့တော့အချမ်းရံဖြစ်တဲ့ကမ္မထာကိုလည်းပြစ်ထားလို့ရပါမလားမရပါဘူးအဲ့ဒီတိုင်းနဲ့အထုတ်သွားရင်သူ့ဟာနဲ့သူအချင်းချင်းကျေစုပြုပြီးတော့တရားအသိဉာဏ်တူတွေညင်းညရမှာလားဉာဏ်ရမှာလားဉာဏ်ရမှာပါဘယ်ဉာဏ်ဉာဏ်ကြီးရနိုင်ပါလဲဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဒီနေ့ဣတိယစာပိုင်းလေးဒီဓမ္မတွေနဲ့ဆုံးသက်ကြဆုံးနော်ဒါကြောင့်မို့ဣဒာဘေကုံပုဏ္ဏသပရံဘေကဝေဘေကုကိသံတဝါကိသံမိတိပသနာတိတိတောဝါတိတောမိတိပသနာတိ နိတိန်နောဝနိတိန်နောမိတိပဇာနာတိတယနောဝတယနောမိတိပဇာနာတိဒေကဝေယံတော်များဥချစ်သားတို့ဘုနာသာပရံရှုမှပွားများအားထုတ်ဖို့နောက်တစ်မျိုးကဘိက္ခုယဟန်ဒီဝါယောဂီပုဂ္ဂိုလ်သည်ကိစ္စတော်ဝါသွားတော်ဒီဝါသွားလျင်ဒီဝါသွားတော်သွားစေသွားကြိုက်သွားစေမူလီကိစ္စမိတိသွားတိဟု၏ပဇာနာတိတိဟိဝါတိအောင်ရှုပါ ထိတဝါယတ်သောတိဝါယတ်လျင်ဒီဝါယတ်တုံးယတ်စေယကယတ်စေမူလီထိတော်မိတိယတ်တိဟူ၏ပဇာနာတိတိဝါတိအောင်ရှုပါဤသိဏဝါထိုင်တော်ဒီဝါထိုင်လျင်ဒီဝါထိုင်လုံးထိုင်စေထိုင်ကထိုင်တင်မူလီဘုန်းကြီးတို့ကုရှုဘုံရဲ့ရှင်းရှင်းလေးရဲ့ချက်တုံးရက်စေရက်ကရက်စေမရခင်ရက်ပြီးရှိမှရမှာလားရက်စေရှိမှရမှာလားရက်စေ သွားတယ်သွားတယ်သွားခိုင်းတော့မသွားရင်ရှုမှတ်မှာနော်သွားနေတယ်ရှုမှတ်ရမှာလားသွားနေတယ်ဟေးအဲ့တန်ဒီဒါလေးကိုလည်းပြစ္ဆုတ်ပန်သေးတယ်ရှုမှတ်ဖို့လည်းမမင်းနဲ့နော်အဲကြောင့်နိသိဏောဝါနိသိဏောမိတိပဿနာတိနိသိဏောဝါထိုင်တော်လီဝါထိုင်လျင်ဒီဝါထိုင်လုံးထိုင်စေထိုင်ကြိုက်ထိုင်စေမူနီနိသိဏောမိတိထိုင်သည်ဝိပဿနာတိတိဝါတိအောင်ရှုပါတရားတော်ဝါလျောင်းတော်လီဝါလျောင်းလျင်ဒီဝါလျောင်းတော်လျောင်းစေလျောင်းကြိုက်လျောင်းစေမူနီ တရားတော်မိတိလျောင်းတိဝိပဒနာတိတိဝါတိအောင်ရှုပါယတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါသည်တည်းသာဓုသာဓုသာ သို့ပြုရာမြတ်ဘုံမြတ်အကြောင်းချမ်းမြအေးကြီးပေမဲ့မီသည်ရွှေဒီဒုက္ခလမ်းမကောင်းပဲရောင်ရ ဖြစ်သမျှကိုယ်နေရတို့ရကြပါစေ ဓုသာဓုအမြတ်